မိတို့ဒီနေ့က2023ခုနှစ်ဇွန်လ10ရက်စနေနေ့ညနေ9နာရီထေရဝါဒဓမ္မကမ္မထန်လမ်းစဉ်သင်္นามသဘောတရားကြီးအပိုင်း330ခုသင်ကြားပို့ချမဲ့ခေါင်းစဉ်ကတော့အသုံးချကျင်လာမြတ်ဗျာပိုင်း68ဒီနေ့ဝိပယုတ်တပစ္စည်းရော အပိုင်းတစ်ကိုစတင်ပြီးလေ့လာကြရအောင်ဝိပယုတ်တပစ္စယောဆိုသူတို့ဝိပယုတ်တပစ္စယောပေါ့နော်ဝိကတော့စံကျင်ပဲပေါ့ယုတ်တယုတ်တရှင်တော့အတူတူပါဖြစ်တာဝိကစံကျင်ပဲဉာဏ်လာတဲ့သိမထူဆန်းလို့ရေးမတောင်းတော့ဝိပယုတ်တဝိနပယုတ်တပေါင်းလိုက်တော့စံကျင်ပဲတဘာဝတရားနှစ်ခု အတူတူကတည်နေခြင်းပေါ့နော်ဒီမှာကြည်လိုက်ရူပိနောဓမ္မအာရူပိနံဓမ္မနံရုပ်တရားနန္တန်တရားဝေပြုတ်တာဖြစ်စီဖြစ်ကျေစုပြုတယ်အာရူပိနောဓမ္မရူပိနံဓမ္မနောဝေပြုတ်တာဖြစ်စီနန္တရားရုပ်တရားတို့ဟာကျေစုဝေပြုတ်တာဖြစ်စီဖြစ်ကျေစုစัจ java သွားတစ်ခုနှစ်ခုယောဂနံကိုနံကရုပ်ကိုဝေပြုတ်တာဖြစ်စီဖြစ်ကျေစုပြုတယ် အဲ့ဒီဆန့်ကျင်ဘက်ယုံနဲ့နာဆန့်ကျင်ဘက်သဘောနှစ်ခုသူတို့နှစ်ခုကမတူဝေမဲ့ပေါက်ဆက်ထားတယ်ဆိုတော့ပြောပြောတော့ဒီမှာအောက်ဆက်ကြည့်လိုက်မယ်သို့တော့တခုဒီကဲ့သို့ပေါက်ဆက်ထားခြင်းမဟုတ်ဘူးပေါက်ဆက်ရမရတဲ့တရားတွေအတူတူကဒီရှိပြီးအပြန်ပြန်အပြန်လာအကျိုးပြုကျေးဇူးပြုတဲ့ဘောတရားဝိပယုတ်တာဖြစ်စီဒီမှာဩကတံပြုတ်တာနဲ့ဝိပယုတ်တာသဘောလေးရှင်းရှင်းလင်းလင်းနားလည်အောင် လောက်ထားသံယုတ်တာသဘောကတော့ဘုန်းကြီးတို့ဒီမှာတော့များသောအားဖြင့်တော်တော်များများ နားလေတဲ့ဥပမာတွေပြောကြတော့ဗောနော်ဆရာမတွေနွားနိုးနဲ့ရေပေါ့နွားနိုးနဲ့ရေရော့လိုက်နော်ဟိုကရိယာတစားဗလာနဲ့တိုင်းတာမကြည့်ဘူးဆိုရင်ရော့ထားတဲ့နွားနိုးနဲ့ရေကရော့ထားမှု့ထားလိုက်တခုတည်းလို့ဖြစ်တော့အဲ့ဒီလို ပေါင်းစပ်ပါနွမ်းတို့နေရောထားသလိုပဲစိတ်စေတသိက်တွေဟုတ်နော်သူတို့ကစိတ်စိတ်စေတသိက်ဆိုတဲ့နာနဲ့ယုတ်တရားတို့မို့ယုံနဲ့နံတရားပေါ့ဒီမှာဒီမှာပြတာတော့ဒုပိနောဓမ္မအရူပိနံဓမ္မယုတ်တရားဤနန္တန်တရားဤဝိပယုတ်တာပစ္စည်းဖြစ်ဖြစ်ဝိပယုတ်တာပစ္စည်းအနေနဲ့ခြေစုပြုတ်ထားတယ်နံတရားဤနဲ့နံတရားတွေကလည်းယုတ်တရားတွေဝိပယုတ်တာပစ္စည်းခြေစုပြုတ်တယ် အဲ့ဒီခုနနွားနဲ့နွားနို့နဲ့ရေရောတကယ်သူမိယဝတ္ထုလဲဒုသံယုတ်တာပစ္စည်းကြအဘောဟာတော့ဝိယုတ်တာပစ္စည်းပေါ့သံယုတ်တာပစ္စည်းကြတော့ဒီကတချောင်းနဲ့နဲ့ပြောတာလို့စရောခန္ဓာအရူပိနောအညမညံသံယုတ်တာပစ္စည်းနပစ္စည်းောအဲဒီပါဠိလေးနဲ့ရှင်းကြည့်ပေါ့နော်ဒီနံခန္ဓာ၄ပါးကအချင်းချင်းအတူတူအချင်းချင်းပေါ့လေအပြညာနာနာကျေစုပြုပြီး နေတဲ့အတွက်တံပြုတ်တာပစ္စယတတ္တိဖြင့်ကျေစုပြုနေတယ်။အဲတရားလေးအချင်းချင်းပြန်ပြန်လာလာနေဖြစ်ပြီးတော့တံပြုတ်တာတတ္တိဖြင့်ကျေစုပြုတယ်။သူကရောပြီးတော့ကျေစုပြုတဲ့သူနော်။တံပြုတ်တာပစ္စည်းဆိုမနေတော့ဘုန်းကြီးတို့ပြောခဲ့တယ်။တံပြုတ်တာရဲ့သဘောကမိယာဝထုယောကလည်းတူရမယ်။အာယုံကလည်းတူရမယ်။ပြီးတော့ဖြစ်ချင်းပြက်ချင်းကလည်းတူနေရမယ်။နော်ဒီစိတ်စစ်တဲ့ တရားတွေစေစေတသိက်တရားတွေကဖြစ်တဲ့ချိန်လည်းတူတူပဲပြတ်တဲ့ချိန်လည်းတူတူပဲမိယာဝတ္ထုယောဂလည်းတူ အာယုပြုတဲ့နေရာနဲ့လည်းတူပေါ့ဒါမျိုးအဲ့လိုတူတာမျိုးအဲ့ဒါကိုတစုတည်းတပေါင်းတည်းပေါက်ဆက်သွားခြင်းမျိုးအာဒါတံပြုတ်တာသဘောပဲဝိပြုတ်တာကြအဲ့လိုမဟုတ်ဘူးဝိပယုတ်တရားဝိပယုတ်တာကြည်လာသူပါဠိဟောစဉ်ကိုသူပြီးတော့ဓမ္မအာရုပိလာရုပ်တရားနဲ့နာတရား ဘယ်လို့မှတပေါင်းဒီသူကပေါင်းဆက်လို့မရဘူးနန္တရားနဲ့ယုတ်တရားဒါမျိုးပေါ့ဒါပေမဲ့ရောဆက်လို့မရပါဘူးလို့သူကတော့တခုနဲ့တူအထောက်ကူပြုပြီးကြောင်းကျိုးဆက်ဆက်ဖြစ်နေတယ်ပြန်လာလာကျေစုပြုနေတယ်ဥမာပေးတာတော့ဒီထဲမှာတော့စီနဲ့ရေပေါ့နော်စီနဲ့ရေရောမွေကြည့်တဘောချင်းမတူတော့ဟင်းစီနဲ့စီရောမွေလိုက်ရင် ဒီပေါ်မှာဗာလေဆီယာဝိနေဒီနဲ့ဆီယာတသားတည်းဖြစ်မနေဒီမှာရေးတာနည်းနည်းကြရေနေစီရောတကေပေါင်းစမ်းမြတ်သို့တော့ရေပေါ်၌စီရှိနေစီလေးထက်လာရေပေါ်၌နာမှာစီရှိနေတယ်လို့ရေပေါ်၌စီရှိနေတယ်လို့ဘဝနှစ်ခုကသဘာဝတရားနှစ်ခုကအတူရှိနေဒီပေါ်မှာစီရှိနေတယ်လို့ သူကတော့ရော့ဆက်သွားတာမဟုတ်ဘူးသူကလည်းသူ အတူတူကဖြစ်တီးနေတဲ့သဘောပေါ့ဝိပယုဒ္ဓပစ္စည်းရဲ့သဘောကဘာလဲဆိုတော့မိယဝတ္ထုလည်းဒုကြမတူမယ်အာယုံပြုကျင်တာလည်းဒုအာယုံပြုတာလည်းဒုကျင်တူမယ်ဒုကြမလည်းဖြစ်ခြင်းကာလလည်းဒုကြမပြက်ခြင်းကာလလည်းဒုကြမတူမတူညီတဲ့သဘောတရားတွေပေါက်ဆက်လို့မရဘူးလားဆိုစီနဲ့ရေစီစွာအရေးသဘောရေရလည်းရေသဘောပဲ စီကလည်းရေပြောရေကလည်းရေပြောဒီချင်းနှမ်းပြင်တူတယ်သို့တော့ပေါင်းဆက်လို့မရဘူးလားပေါင်းဆက်လို့ပေါင်းဆက်လိုက်တော့တစ်ခုနဲ့တစ်ခုမှီပြီးတဲ့နေတဲ့သဘောမျိုးပေါ့လုံးဝရောသွားအောင်တော့ပေါင်းဆက်လို့မရဘူးဒါပေမဲ့လို့သူတို့နဲ့ကွာတစ်ခုတစ်ခုမှီတင်းပြီးတော့နေတဲ့အတွက်မှီပြီးတော့ကျေစုပြုနေတဲ့အတွက်ဝိပယုတ်တာပစ္စည်းလို့ပြောရအောင်ဘာဝချင်းမတူတဲ့တရားတွေနော် ဒီမှာတော့နောက်တဏီပေါ့လေဝိပယုတ်တာပြကြအိမ်မှာအဓိပ္ပာယ်ဘုန်းကြီးတို့ထပ်ဖွင့်ပြတော့ဒီကြည့်လိုက်ဝိပယုတ်တာဆိုတာကမရှိခြင်းမရောခြင်းဆိုတဲ့အဓိပ္ပာယ်မျိုးလဲပြောတော့ပေါ့အဲဒီနေရာမှာတော့ဒီလိုရင်းကတော့ဝိပယုတ်တာပစ္စည်းကတော့မရောခြင်းပေါ့ဘုန်းကြီးတို့ဒိဋ္ဌိကဝိပယုတ်တံဘာညာကြတော့ဝိပယုတ်အဲ့ဒီကြမရှိခြင်းပေါ့နော်သောမနာတာကရံဒိဋ္ဌိကတံပြုတ်တံဒိဋ္ဌိကဝိပယုတ်တံ ဒိဋ္ဌိရှိတယ်မရှိတယ်အဲ့ဒီမှာကျတော့ဒိဋ္ဌိပါတယ်မပါတယ်အဲ့ဒီနေရာအလိုသုံးဒိဋ္ဌိပါတဲ့သောမနတ္တတစ်မျိုးဒိဋ္ဌိရှိတဲ့သောမနတ္တတစ်မျိုးဒိဋ္ဌိမပါတဲ့ဒိဋ္ဌိမရှိတဲ့သောမနတ္တတစ်မျိုးအဲ့ဒီအနေရာမှာတော့မရှိခြင်းဆိုတဲ့အတိပ္ပယ်ယူဆပြောဟောဒီဝိပယုဒ္ဓပစ္စည်းကြတော့မယောခြင်းဝိပယုဒ္ဓနန္တရားနဲ့ယုတ်တရားယုတ်တရားနဲ့နန္တရားဒီတရားတွေဟာ မရောတော့နဲ့အတူတူကဖြစ်ပြီးယေရှုပြုတယ်နော်တို့ကြောင့်တို့ကအတူတူကဖြစ်ပေမဲ့လို့တန်ပြောတဲ့လက္ခဏာမျိုးရောတော့ခြင်းမရှိဘူးအတူတူကဖြစ်နေတာခုနလိုစိစိကြည့်တော့တန်ပြောတဲ့လက္ခဏာတခုမှမရှိဘူးအတူဖြစ်ယုံတဲ့နာနေကအတူမဖြစ်နိုင်နော်ယုံတက်ကဆက်ခွန်ကြစိတ်တက်ကဥပတိပင်ဆိုပြီးတော့သုံးချက်ပဲရှိတော့စိတ်တက်ဆိုတာနံတက်ဆိုတာခဏပဲ ဘုန်းကြီးတို့ဟိုဝိထီတွေပါလှမ်းမြောက်ကြည့်လိုက်ဝိထီလှမ်းမြောက်ဆက်ဝိထီလှမ်းဘုန်းကြီးတို့မျက်စိနဲ့ပေါ့ယူပါဝင်တစ်ခုနဲ့ကိုယ်မျက်စိတိုင်ပေါင်းစုံတိုက်ဆိုင်မိလာတဲ့ခါမှာဘာဖြစ်လဲစိတ်စဉ်တိုင်းတန်းတိုင်းနဲ့တန်ဖြစ်တော့ဒီတော့ကိုယ်ကဆလုံးတော့ပုံကုပ်ပြီးစီတော့ပိဇာဥစ္စာဆောက်ကိုညင်တောင်တရားတန်နေတာဝုတ်တော်ဆောက်ခုနှစ်ချိန်တရားကိုနှစ်ချိန်ပေါ့ဒီအာယုံနဲ့ စကုပတာဒါယုံတို့ပေါင်းစုံတိုက်ဆိုင်မိတာနောက်ဆုံးတိုက်တဲ့ဒီရုပ်အာယုံကဘလောက်ကြာမှပြတ်သွားလဲဆိုဒီမြင်ရုပ်အာယုံနော်ဒီဒီစိတ်စိမ်ဒါစကုတရာကိုဒီစီကိုယ့်ရဲ့မျက်စိကြည်တာနဲ့ယူပေါင်းတိုက်ဆိုင်လာတဲ့ကမှာဒီစိတ်စိတ်တိုင်းရဘူးမှပြောကြမသိလို့ဒါနဲ့နိုင်တန်းဖြစ်ဒါတွေကိုအရေးအတွက်အနေနဲ့ကြည်လိုက်ပါနော်ဒီတော့ဘုံကားစရာဘုံကောပြရရင်စရာကိုစကုဉ္ဉ္ ဓမ္မရိဆိုင်တန်တိရဝုဒ္ဓဇောခုနှစ်ဒါနှစ်ကျိန်းနဲ့16ကျက်စိတ်သက်ကတော့ဒီမှာမြင်သိစိတ်လေးဆိုရင်ဥပထေပဲဒီစိတ်တွေကြည်လိုက်ဒီတော့ဝင်ဆိုလို့ဥပထေပဲဘုံကဇရဏဥပထေပဲဒါပြတ်တော့တာကနောက်တော့မြင်သိစိတ်လေးဆိုတော့ဥပထေပဲဒါပဲဒါပေမဲ့လို့ခုနကဒီစကုပ္ပဒါနဲ့ယူပါအောင်ပေါင်းဆိုတိုက်ဆိုင်လာမြင်ဖြစ်လာတဲ့ရုပ်ပေါ့နော်ဒီရုပ်တွေကဘလောက်ဒီလဲ ရုပ်သက်ကြတော့စိတ်သက်တို့တွေ့ရင်တော့16ချက်လောက်ရှိ16ချက်ကြောင့်မှတရားကပျောက်ပြီးတော့နောက်အာယုန်တစ်ခုပျောက်သွားအဲ့လိုမျိုးပျောက်ဒါကြောင့်မို့ဒီနေရာမှာသူကအတူတကွတော့ဖြစ်တယ်စိတ်ကစိတ်တဲ့စိတ်တက္ကနာတစ်ခုနဲ့ပြတ်သွားတယ်ယောနောပြီးဖြစ်တာသူကသူကိုယ်အပိုင်းနဲ့ကိုဖြစ်တာယူပါရယူပါအောင်တတ်တတ်ပဲ သဟုပတာတော့သဟုပတာတတ်တယ်စိတ်ကစိတ်တတ်တယ်ပေါ့စိတ်စိတ်နဲ့စိတ်တွေကတော့တွဲဖြစ်နော်အဲ့ဒီကရောမဖြစ်အဲဒီသကုပတာရာယုံနဲ့ရူပယုံပေါင်းစုံတိုက်ဆိုင်မိလာတဲ့အခါမှာဒီကကတန့်ဖြစ်ပါစိတ်ကတော့ဒုရဏတူအတူတော့ဖြစ်တယ်ရောတော့ပြီဖြစ်တာမဟုတ်ဘူးဒီလိုမှတ်ထားနော်။ပြောချင်တာကတော့သဘာဝချင်း မတူတဲ့တရားတွေဟာဒီလိုပဲ အတူတူကဖြစ်ပေမဲ့လည်းရောနှောမဖြစ်ဘူးဒါသဘောချင်းမတူတဲ့တရားတွေကဘာတွေလဲဆိုတော့ခွင်တော့ရုပ်တရားနဲ့နံတရားပေါ့ဒါတော်တော်များများတချို့ဟာသိပြီးပါပြီရုပ်တရားဆိုပါတော့အာယုံကိုသိတဲ့သူဟောမရှိဘူးစိတ်စီရိနံတရားကြအာယုံသိတယ်နော်ရုပ်ဆိုတော့ဘာမှသိတာမှဖြစ်မဲ့စိတ်စေတသိက်ကတော့အာယုံကိုသိတဲ့ပေါ်ရှိတယ်ဒီမှာဘုန်းကြီးတို့ ခုနကဒီဝီထီလေးကြည့်ပြီးပြောတဲ့စကားပေါ့နော်ရုပ်တရားဟာနေကွေစွာပြောင်းလဲကြ၏စိတ်စေတသိက်နံတရားများတော့နှင်းမြန်စွာပြောင်းလဲကြ၏ဒီဝီထီကိုကြည်ပြောတာယူပါဝင်တဲ့သကုပ္ပတာရာဘောနော်ပေါင်းစုံတိုက်ဆိုင်ပြီလားဒါကဒီတော့ဘုံငါးစရာဘုံကိုပြစရာပြစရာဝိဇာသကုဝိညာဉ်တံတေတန်နေတာဟုတ်တော့သောခုနှစ်ကြိမ်ဒါကိုနှစ်ကြိမ်ဒါစိတ်စင်တိုင်းတိုင်းတိုင်းနဲ့တန့်ဖြစ်သွားသူမှပြောစရာမလိုဘူး ယုံတရားကတော့ဟုတ်လားစိတ်သက်18ချက်လောက်နေမှာဒီအမြင်အယုံကရပ်သွားတယ်ပေါ့စိတ်ကတော့တစ်စိတ်ပြီးတစ်စိတ်ဖြစ်တာပဲဒိဋ္ဌဝင်စိတ်ဆိုဥပ္ပတိပင်ဒါပဲဝင်ကဇလနာဥပ္ပတိပင်ဒါပဲဖြစ်တည်ပြဖြစ်တည်ပြမြန်တဲ့တရားတွေဒါကိုဘုရားဟောထားတယ်ပါဠိတော်တွေထောက်ပြဒီမှာတော့ယုတ်တရားရဟောပြောမှုကတော့ထေရတိတိကာတွေဟာထောက်တာရူပဓမ္မနံ ဒါနပရိဝုဒိတာယုတ်တရားဖြစ်မှုဟာနေတယ်နော်ပြောင်းလဲမှုဟာနေတယ်ဖြစ်မှုပြောင်းမှာနေတယ်ပေါ့စိတ်သက်16ချက်လောက်ကြာမှသူကပြတ်တယ်စိတ်ကြတော့ဗာလဲဆိုတော့လူလဟုပုဒ္ဓိတံခောစိတ်တံဗုဒ္ဓံဘဂဝတာဒါဝမြတ်စွာဘုရားမိတ်တာဒါဝဒီပါဠိကမှာပါစိတ်ကြတော့စိတ်ဒီခဏတစ်ချက်တည်းဥပ္ပတိပဲဒီလောက်ပဲဖြစ်တော့သိဉာဏ်တယ် အဲ့ဒါကိုပြောတော့သဘာဝချင်းမတူဘူးသူကအများသိတဲ့အတိုင်းပေါ့ဒါခါရင်သိနေကြရုပ်တရားကပါလေအာယုံကိုသိတဲ့မသိနိုင်ဘူးစိတ်စေတသိက်တော့နံတရားတော့အာယုံသိနိုင်တယ်ရုပ်တရားကကြတော့သူကယူဘာဝနဲ့သုခုပတာရာယုတ်ပဲဖြစ်ဖြစ်ဓာရနဲ့ အာယုံပေါ့လေပေါင်းစုံတိုက်ဆိုင်မိလာတကမှာသူကစိတ်စိတ်သက်16ချက်လောက်ဖြစ်ဖြစ်ပြီးမှသူကချုပ်ရုပ်ပြည့်ရုပ်ထုံးတာရှိတယ်နန္ဒီကတော့အဲ့လိုမဟုတ်သူကဖြစ်ပြီးတန့်ပြတ်တာ ဖြစ်တည်ပြတ်ဖြစ်တည်ပြတ်နော်သူကဖြစ်တာဒီလိုအဲ့ဒီနဲ့တရားနှစ်ခုကြည့်လိုက်ရုပ်တရားနဲ့နန္တရားဒီနှစ်ခုကသဘာဝချင်းမတူပေမဲ့လို့ဒီလိုပေါင်းစုံတိုက်ဆိုင်မြအတူတူကတခုတူအထောက်ကူပြုပြီးတော့ သူကယေရှုပြုတော့ထောက်ကိုပြုဖြစ်သွားကြတော့အဲကြောင့်မြတ်စွာဘုရားလောကကြီးဟာဘယ်ရာမစိုးကြောင်းကျိုးဆက်ဆက်ပြီးဖြစ်နေတယ်ဒါကိုဟောခဲ့တာဟောသွားတဲ့ကမှာကြောင်းကျိုးကြောင်းကျိုးနေနေဘုန်းကြီးတို့ပဋ္ဌာန်းမှာတော့24ပစ္စည်းဟောသွားတယ်ဘုနော်24ပစ္စည်းခေါင်းစီတက်ပြီးဟောသွားဒီယုတ်တရားနံတရားတွေအဲ့လိုစွန့်ရင်တတ္တိ အမျိုးမျိုးပေါ့စွန့်ရည်တတ္တိ24မျိုးရှိတယ်လို့ဒါပြောလို့ဟောလို့ရမယ်ဒီ24မျိုးဆိုစွန့်ရည်တတ္တိတွေဟာခွန်ကြီးတို့တခုစီတခုစီဖြစ်နေတာတော့မဟုတ်ဘူးเนาะတဘာတခုဆိုရင်စွန့်ရည်တတ္တိက2ခု3ခု၄ခုเนาะဒီလောက်၄ခု5ခုဒီလောက်ဒီအနည်းဆုံးဖြစ်တော့ဒီလိုစွန့်ရည်တတ္တိရဲ့အကြောင်းကျိုးဆက်ရှိဆက်ဆက်ဖြစ်နေတဲ့ သက်ရှိတ attva တွေရောသက်မဲ့တ attva တွေရောသက်မဲ့အရာတွေရောပေါ့နော်ပြန်ပြန်လာလို့ထောက်ကူပြုတ်နေကြတယ်အဲကြောင့်ကမ္ဘာလောကကြီးတစ်ခုလုံးဟာဘုရင်တို့ပါပြောရမလဲဆိုသက်ရှိဆက်ကြောင်လာတစ်ခုလုံးပေါ့နော်ဘယ်ဟာကြည့်လိုက်ကြနော်အကြောင်းတရားနဲ့ကင်းပြီးမဖြစ်နိုင်ဘူးမဖြစ်နိုင်တဲ့အတွက်တက်ခါလောကကိုခေါ်နေခါရ သင်္ခရတခါကြတယ်အကြောင်းတရားကပေါင်းစပ်ပြီးပြုပြင်ပေးလိုက်တဲ့ဖြစ်လာတဲ့ဟာနော်အကြောင်းတရားပေါင်းစပ်ထောက်ပြုခံတဲ့အရာအလုံးသင်္ခရတဒါတွေကစိတ်ထဲမှာတွေးနေတဲ့အရာမဟုတ်ဘူးတကယ်ကိုလောကထဲမှာရှိနေတဲ့အစစ်မှန်တရားတွေတချို့ကတော့တွေးပြီးတော့အတွေးအထင်ရှိတဲ့တရားတွေဒီတရားတွေကတော့တကယ်အစစ်မှန်ရှိတဲ့တရားတွေးထင်တာ စိတ်မှန်ရှိတဲ့တရားမှာအတွေးထင်ဆိုတာတော့တွေးတယ်ထင်တယ်ဆိုတော့ပညာပေါ့ဗျာဒီအကြောင်းတရားတွေကပေါက်ပြီးပြုလုပ်မှု ပြုလုပ်ပြီးဖြစ်ပေါ်လာတဲ့တရားကိုသင်္ခါရတရားပေါ့ဒီအကြောင်းတရားတွေကပေါင်းဆက်ပြီးပြုလုပ်မှုကင်းတဲ့တရားပြုလုပ်မှုမရှိတဲ့တရားအသင်္ခတပေါ့အသင်္ခတရဲ့ပြောင်းပြောင်းပြန်အသင်္ခတပေါ့အသင်္ခတဆိုနှိပ်ပါမယ်ဒီတော့ ဒီအကြောင်းတရားတွေပြုလုပ်မှုကင်းတဲ့အရာနိဗ္ဗာန်ဒါတော့အမြဲရှိတာပေါ့။ဘာဖြစ်လို့လဲအကြောင်းတရားတွေပြုလုပ်မှုမှမရှိဘူး။အကြောင်းတရားတွေပြုလုပ်ထားတဲ့မှန်တဲ့ပြုလုပ်ထားတဲ့တရားမှန်များတော့ဘယ်တော့မှမမြဲဘူးအနိစ္စပေါ့ဗျ။ဒါမျိုးမှတ်ထားမှု။ပြီးတော့အတ္တကတဆိုနိဗ္ဗာန်ကိုပြောတာပေါ့နော်။ သင်္ကတဆိုတာတော့ခုနကအကြောင်းတရားတွေပြုပြင်ပြောင်းပြုလုပ်ထားတဲ့အကြောင်းတရားတွေဆိုတော့အကြောင်းတရားတွေကြောင့်ဖြစ်ပေါ်လာတဲ့စိတ်စိတ်တွေယုံနာတရားတွေပေါ့ဒါမျိုးဆိုလို့လေအဲ့တော့ဒီတရားတွေကိုဘုန်းကြီးတို့ဆက်လက်လေ့လာကြည့်တဲ့အခါကျတော့ဘာသွားတွေ့လဲဘုရားဟောနဲ့အညီပေါ့တရားရှုမှတ်တရားလေးသွားကြည့်ရတရားဘုန်းကြီးတို့ကခုဒီပဋ္ဌာန်းသင်တယ်ဆိုတာက တရားအထုတ်တွေကအထောက်အကူပြုဖို့တန်တော့ဘုလို့အောက်ဆက်ကြည့်မယ်နော်အောက်မှာဘုရင်တို့ဒီတရားရှုမှတ်မှုနဲ့အထောက်အကူပြုမယ်ဟာလေးတွေအဲဒီဟာလေးကြည့်အဲဘုရားရှင်ကဒီတရားတွေနဲ့ပတ်သက်ပြီးဟောထားတဲ့ဟာလေးတွေတက္ကတတရားဆိုပါလေဆိုခုနကတိတိကျပြောနေကံစေဥရဟာတာပေါ့ဒီအကြောင်းတရားတွေပေါင်းစပ်ပြီးဖြစ်ပုံပေါင်းစပ်ထားတယ် ပေါင်းစပ်ပြီးဖြစ်ပေါ်လာတဲ့တရားသင်္ခရတရားကိုအဲ့ဒီသင်္ခရတရားမှရင်ပေါင်းစပ်တာအကြောင်းတရားတွေပေါင်းစပ်တာဘယ်မြဲမလဲဒါတွေကိုခြုံလိုက်ရင် အကုန်လုံးပေါ့လေဘုန်းကြီးတို့ခန္ဓာ၅ပါးပေါ့ဒီမှာဘုရားဟောတာတော့ခန္ဓာ၅ပါးဒီကဒါဟောတယ်အလုံးဒီတရားတွေကကံစီဥဒ္ဒရာအကြောင်းတရား၄ပါးအကြောင်းဖြစ်ပေါ်လာတဲ့တရားတွေ တက္ကရာတရားတွေတက္ကရာတရားတွေဆိုတာဘာတွေလဲဆိုဆွဲလာနေတဲ့ဥပါဒနာခန္ဓာ၅ပါးယုံနာတရားပေါ့ခြုံလိုက်အဲ့ဒီယုံနာနှစ်ပါးခန္ဓာ၅ပါးဆိုတဲ့တရားတွေဟာအကြောင်းတရားတွေကြောင့်ဖြစ်တဲ့အတွက်သူကအကျိုးတရားပေါ့အကျိုးတရားလည်းမမြဲဘူးပေါ့အဲကြောင့်ဒီဟာရုပ်ပဲကြည့်ကြည့်ရုပ်ဝိညာဉ်တင်ညာတခါဝိညာဉ်ဆိုတဲ့နံတရားပဲကြည့်ကြည့်ပေါ့ဟုတ် တတိနဲ့စောင့်ကြည့်နေမယ်ဆိုရင်ဘုရားဘာပြောရူပံဘိက္ခွေနေဆာမင်းတို့မြင်နေရတဲ့သိနေရတဲ့ယုတ်တရားလည်းမမြဲဘူးယုတ်ဆိုတော့ဟိုယောဂ28ပါးရှိတာပေါ့နော်28ပါးထဲမှာဘုန်းကြီးတို့ကတရားရှုမှတ်တဲ့အခါကျထင်ရှားတဲ့ယုတ်ဇန်သမารီမရသေးဘူးဆိုရင်တော့ဓာတ်ကြီး၄ပါးထင်ရှားတော့ဓာတ်ကြီး၄ပါးမြင်အောင်ရှုရအောင်ဇန်သမารီရပိုင်းတဲ့ယုတ်အလုံးစွမ်းနိုင်ရှုဖို့ ဘယ်ရုပ်ပဲကြည်ကြည်အကြောင်းတရားတွေကပေါင်းပေါင်းစုံ ဖြစ်ပေါ်လာတဲ့အတွက်ဒါအနေစာပဲပေါ်ပြီးပြောဖြစ်ပြီးပြက်မယ်အဲတော့ခွန်ကြီးတို့နားလည်အောင်ပြောရင်တော့ခန္ဓာကိုယ်ကြီးမှာဓာတ်တော်သဘာဝတွေကတော့ကြည်လိုက်ထင်ရှားတော့ပထဝီဓာတ်ဆိုရင်မာရတော်ကြံ့တဲ့တော်မာရတော်ပြော့တဲ့တော်ပေါ့ဟိုထိုင်းနေတယ်အောက်ကဆိုပါပိုင်းပြော့ပြော့နားလည်ပေါ်ပြီးပြောဖြစ်ပြီးပြက်ပဲကြည်နေတယ် စကားသာတော့မမြင်ဘူးပေါ့ဗျာဝိပဿနာဉာဏ်นี่မြင့်သွားရင့်သွားရင်တော့ပိုးထင်ရှားဘယ်ငါညာလောက်ဆိုဟောဘယ်ရာကြည်လိုက်ကြည်လိုက်ရုပ်တရားကြည်လိုက်လေပေါ်ပြီးပြောက်ဒီကရအပြက်တွေချက်မြင်ဘုရားသဘောလေးကြည်လဲပြက်သွားတာအေးတဲ့သဘောလေးကြည်လဲပြက်တာတွန်းကန်တဲ့သဘောလေးကြည်လဲပြက်တာဒါမျိုးပေါ့ကြမ်းတဲ့သဘောလေးကြည်သွားလဲပြက်သွားချောတဲ့သဘောလေးပြီးပြက်သွားတာ ဒါမျိုးတွေမြင်တော့မှားတဲ့သဘောလေးကြီးပြတ်သွားပျော့တဲ့သဘောလေးကြီးပြတ်ဘုန်းကြီးဒီဈဉာလျှောက်တာပဲကြည့်လိုက်ပါနင်းချလိုက်တဲ့မာရယ်ဘောလေးပျောက်သွားတယ်ဟောပြက်သွားတော့ညာလာနဲ့နင်းလိုက်တဲ့မာရယ်ဘောလေးပြက်သွားတယ်ပျောက်သွားတယ်ဘယ်လာနဲ့မာရယ်ဘောလေးပေါ်ပြီးပျောက်ပေါ်ပြီးပျောက်ပေါ်ပြီးပျောက်ဒါလေးတွေမြင်အောင်ရှုရအဲ့တော့ယုတ်တရားဘယ်ယုတ်တရားပဲကြည်ကြည်ဉာဏ်ဤထက်တန်လာလေလေအပြက်မြင်လေလေပဲ အဲရူပဘဝေနေဆံရူယုတ်တရားမှာဟုတ်ပါဘူးဝေနာတွေလည်းဒီတိုင်းဟိုစောစောကတော့တမာရီကလည်းအမကောင်းဉာဏ်တွေကလည်းသိမတက်ကြဘူးဟိုဝေနာခံစားမှဒုက္ခဝေနာခံစားတစ်ခုတည်းပဲထင်ဘယ်ဟုတ်မလဲသူကခံစားမှုကအစင်းစင်ပြောင်းလဲပေါ်ပြီးပေါ်ပြီးပြောင်းဖြစ်ဒါပေမဲ့ဖြစ်စဉ်တွေကသိဉာဏ်နဲ့ကကြအပြတ်မမြင်ဘူးပေါ့နောက်ပိုင်းကျတော့ငငညာလောက်ရောက်လာတဲ့ကကြဖြစ်စဉ်တွေက မြန်သွားပြီးတော့အပြက်ပဲဖြစ်စဉ်ကမြန်လုံးတော့မတွေ့ပဲအပြက်ပဲတွေ့တော့ဘင်္ဂညာကြတော့ဥရပြညာလားအောက်ပိုင်းညာနေကြတော့ဖြစ်တာပြက်တာဒါတွေ့သေးတယ်ဖြစ်တာကိုပြက်တာကိုဒီဖြစ်ဒီပြက်ဖြစ်ဒီပြက်တာတွေ့သေးတယ်ဘင်္ဂညာလောက်ကြတော့အဖြစ်တည်းတိတ်မြန်တော့ကျတော့လက်မမီတော့အပြက်ပဲတွေ့တော့ဒါမျိုးပေါ့ဒါကယုတ်တရားတွေလားမဟုတ်ဘူးရဝေဒနာကိုလည်းကြည့်တော့လည်းဒီတိုင်းတွေ့မယ်မှတ်သားတဲ့တင်ညာပေါ့ ဘာသာတင်ညာဆိုတော့ဝါတာတိုက်ရှုကြည့်လိုက်ပါဘုလိမ္မာဟုကြောင်းဉာဏ်လိမ္မာဟုမှတ်သားမှုပေါ့ဒီသဘောတရားလေးရတယ်ပေါ်ပြီးပြောင်းတယ်နောက်တက်ခါရစေတသိက်တရားတွေပေါ့ဝိညာဉ်တင်ညာလွဲတဲ့စေတသိက်တွေပေါ့တတိပဲဖြစ်ဖြစ်ပညာပဲဖြစ်ဖြစ်ဥရိယပဲဖြစ်ဖြစ်အာယုံပေါ်ရောက်တော့တင်ပြီးတဲ့ချိန်ပြီးတဲ့ရွယ်ပြီးတဲ့ဝိတ္တသဘောပဲဖြစ်ဖြစ်အာယုံဖမန်ထတာသုံးတတ်နေဝိสารဘောနဲ့ ပေါ်ပြီးပြောက်ပဲနေဆတရားတွေပဲစိတ်စိတ်ပဲကြည်လိုက်ပါစိတ်ကလည်းတစ်စိတ်ပြီးတစ်စိတ်ဖြစ်နေတာဟုတ်မြင်သိစိတ်ဖြစ်လိုက်ကြားသိစိတ်ဖြစ်လိုက်နားသိစိတ်ဖြစ်လိုက်သိဉာဏ်နဲ့သိဉာဏ်တော့ဘာဖြစ်လဲတစ်ဆက်တည်းထင်မဟုတ်ဘူးသူရဖြစ်စဉ်တိုင်းသွားနေတယ်ဖြစ်စဉ်နဲ့သိဉာဏ်တော့တခုတည်းထင်တတ်တော့ဟောဟိုဘုန်းကြီးတို့ဒီမှာဆိုရင်ဘုန်းကြီးစာသင်ပို့ချနေဘုန်းကြီးရုပ်ကိုကြည့်ဟော ရုပ်ဆင်းတယ်မြင်နေရတာမြင်သိစိတ်လည်းဖြစ်တာဟောဆရာတော်ဘုန်းကြီးတောင်းလည်းကြားနေရတာကြားသိလည်းဖြစ်တာတပြိုင်နက်တည်းလို့ထင်ရတာတကယ်တော့ညာမဟုတ်ဘူးတစ်ခုတည်းဖြစ်တာဒီထဲမှာကိုကစားနေမယ်စားရင်လည်းသိနေမယ်တောင်းရင်လည်းသိနေမယ်ဆိုရင်ဟောစားရင်တောင်းရင်လည်းဒီစိတ်လည်းသိနေတယ်မဟုတ်ဘူးညာဘုန်းကြီးကိုအာယုံ မျက်စိကမြင်သိစိတ်ဖြစ်နေဟုတ်ကြားသိစိတ်ကမသိတော့စားနေတာကိုစိတ်ကရောက်သွားရင် မြင်သိစိတ်တို့ အနံသိစိတ်တို့ဘာမှအရာသာတို့ဒါတွေကဘာမှမသိတော့အဲ့ဒါမျိုးဘာဖြစ်ဖြစ်ဒီရှုမှတ်နေမှာဒါတွေကသိတယ်မရှုမှတ်ရင်ဒါတွေကနားလည်သဘောမပေါက်အဲ့တော့ဒီမှာဘုရားပါဟောတယ်ရူပံဘိက္ခွေနေဆံဝေဒနာဘိက္ခွေနေဆံသင်ညာဘိက္ခွေနေဆံသင်္ခါရဘိက္ခွေနေဆံဝိညာဏဘိက္ခွေနေဆံဒါမျိုးဟောတယ်ချုပ်ပြောရင်တော့ခန္ဓာဆွဲလန်းတဲ့ ဒုံနာနှစ်ပါးခန္ဓာ၅ပါးပေါ့ဆွဲလန်းတဲ့ခန္ဓာ၅ပါးဒါချုံလန်းယုတ်ကယူပက္ခဏဝိညာဉ်တင်ညာသင်္ခါရကဝိညာဉ်နဲ့ခန္ဓာဒီနှစ်ဒီနှစ်ပါးဒီနှစ်ပါးကိုကြည့်လိုက်ရင်မမြဲတာတွေ့ရမှာဘယ်ဟာကြည့်လိုက်ကြည့်လိုက်ဘယ်ရုပ်ပဲကြည့်ကြည့်ဝိညာဉ်ကြည့်တင်ညာကြည့်ကြည့်တမာရီအကောင်းလာတဲ့ကဒါထင်ရှားရှားတွေ့တော့တရားရှုမှတ်တဲ့ခါကျဒါတော့ကြော်ပြောရတာပေါ့နော်တကယ်တကယ်ကြာရင်တော့ဘုန်းကြီးတို့တရားရှုမှတ်တဲ့ခါကျပြမဆုံး ယုံနံပါယုံဆိုယုံသဘောမြောင်ကြည့်နာဆိုနာသဘောဝမြောင်ကြည့်ဒါကြောင့်ဈဉ္ညာလျှော့တကယ်မာတဲ့သဘောလေးသိလုံလောက်ပြီဒုက္ခတဲ့သဘောလေးသိလုံလောက်ပြီအဆူလောက်တွေရပ်နေအောင်နော်ချို့ကြအဆူလောက်တွေရပ်နေပြီးတော့သဘာဝမမြင်ပဲဖြစ်ဝိပဿနာရှုကြပြီဆိုသဘာဝမြင်အောင်ရှုသဘာဝမြင်မှသူကပရမမြင်တယ်ပရမမြင်မှပညာပြောင်းသဘာဝမြင်အောင်မရှုနိုင်ဘူးဆိုရင်ပညာနဲ့ပဲလမ်းဆုံးတယ် ချို့ကြပညာမြတ်လမ်းဆုံးတာကိုကိုရှုမှတ်တာဝိပဿနာလို့ဒီလိုထင်တတ်တယ်ဒီတော့ရုပ်ပဲကြည်ကြည်နာမ်ပဲကြည်ကြည်ဟုတ်လားလိုက်ရှုတေချာ အသိဉာဏ်တွေထက်မြက်လာနေစာသဘောမြင်ပါတယ်။ဒါကြောင့်မို့ဒီဟာတွေကမမြဲတဲ့သဘော ဖြစ်ရတယ်။ဒီယုံနာနှစ်ပါးခန္ဓာ၅ပါးဖြစ်စေတတ်သောအကြောင်းတို့ကလည်းမမြဲလို့ ယောပိဟေတုရူပတဥပါရယတောပိနေသောဒီယုံနာဓမ္မခန္ဓာ၅ပါးဖြစ်ပေါ်လာအကြောင်းတရားကံစေဥလူအာရဒီအကြောင်းတရားတွေကြောင့်ဖြစ်ပေါ်လာတယ်ဒီဖြစ်အကြောင်းတရားတွေကလည်းမမြဲဘူးကံပဲကြည့်ဥလူကံစိတ်စိတ်ကလည်းမမြဲဘူးကံလည်းမမြဲဘူးဥလူကလည်းမမြဲအာရမမြဲဘူးမမြဲတဲ့အကြောင်းတရားတွေကြောင့်ဖြစ်ပေါ်လာတဲ့ဒီယုံနာတရားတွေဘယ်လိုလုပ်မြဲမလဲ ဒါကိုဘုရားမိန်အနိစ္စအနိစ္စတံဗုဒ္ဓံဘိက္ခွေရူပဟေတုနေဆံဘောဟိတတိမမြဲတဲ့အကြောင်းတရားတွေကြောင့်ဖြစ်ပေါ်လာတဲ့ဒီယုံနာနှစ်ပါးခန္ဓာငါးပါးဘယ်မှာမြဲမလဲဥပမာလေးနားလည်အောင်ပြောရင်တော့တည်တတ်တဲ့မိဘမွေးလာတဲ့ပုံကုန်မြင်မတည်ပဲပဲရှိမလဲအလုံးတနည်းတစ်ချိန်ဘုန်းကြီးတို့အကုန်လုံးတည်ကြအောင်တည်ခြင်းတရားနဲ့ဆုံးတာမွေးလာတဲ့မိဘကိုတည်တတ်တဲ့ဘောရှိတယ်တည်တတ်တဲ့ဘော ပုဂ္ဂိုလ်ကမွေးလာတဲ့ပုဂ္ဂိုလ်မှန်သမျှတင်ရမှာပြတ်တတ်တဲ့သဘောကနေဖြစ်လာတဲ့ပုဂ္ဂိုလ်မှန်သမျှပြတ်ကြမှာဒီသဘောပါပဲယုံ nant တွေဆိုတော့ကမမြဲတဲ့အကြောင်းတရားတွေကံစီဥဒ္ဒရာတွေမမြဲတဲ့အကြောင်းတရားကြောင့်ဖြစ်ပေါ်လာတဲ့ဒီယုံ nant တရားတွေဘလို့မှမမြဲနိုင်ဒါကြတော့ဘုန်းကြီးတို့ကရှုမှတ်မှသိတယ်မရှုမှတ်ရင်မသိဘူးမသိရအောင်သိအောင်ရှုရကသူတပန်းချင်းလေးတက္ကနာချင်းလေးသိအောင်ရှုရတယ်နော် ဗြဟ္မဝိပဿနာရှုကြပြီဒီကျော်ဝိပဿနာဝိပဿနာတော့ပြောနေရဘာသိအောင်ဘာမြောင် ရှုရမယ်ဆိုတာအဲ့ဒါပြောင်းကိုကိုဆရာသမားသင်ပေးတဲ့အတိုင်းပဲသူကရှုနေတာအဲ့ဒါဒီပင်ဝိပဿနာလို့တချို့ကအဲ့ဒီလိုပဲပြောတာပေါ့နော်ကျော်ကိုဆရာသမားပြောထားတယ်ကအသေးကင်ထားပြီးတော့ဟောတရားစစ်တခါတို့ဘာလို့ဆိုသူကအဲ့ဒါကိုရင်ရှောက်တယ်ဟောတပည့်တော်က သမထမရှုဘူးဗျာဝိပဿနာပဲရှုတာဝိပဿနာအကြောင်းပြောစမ်းပါဆိုသူကဘာမှကာကနာနာမသိဘူးဗျာအဲ့ဒါမျိုးကြအဲ့တော့ဟုတ်လားသူတော်တော်လေးဝမ်းနေစရာကောင်းကို ရှုမှတ်နေတဲ့တရားတော်မှာတိတိကျကျဟုတ်လားသိအောင်မရှုမှတ်နိုင်ဘူးဆိုတော့သူတို့ကရရှိတဲ့အကျိုးပေါ့ရရှိတဲ့အကျိုးကအင်မတန်အားနေနိုင်ဝိပဿနာ ဆိုတာကအနေစာရိဝတိနာဝိရိနာအာကာရိနာပတ္တိတိဝိပဒနာအနေစာစာကြီးဆိုပြီးထူးသောခြင်းအပြင်တနည်းအားပြောရင်နေစာဒုက္ခအနတ္တအတုပဆိုတဲ့ခြင်းအပြင်ယုံ nant တရားတွေရှုလို့ဝိပဿနာဒါတော့ဝိပဿနာပေါ်ရတိုက်ရိုက်ပေါ့အဲ့ဒီမတိုင်ခင်ဆိုညံစင်လိုက်ခုနညံစင်တရားတွေထိုးပြတာကြည့်လိုက်ညံစင်နေနဲ့ပြောရင်တော့အောက်ကနာမရူပပရိစီတာညံ ပစ္စယပရိကညာဒါတွေလည်းဝိပဿနာညာလို့သုံးပါတယ်နော်ဒီဟာတွေကစမြင်ရတာပေါ့ဗျပရမဆိုနှံရုပ်ရဲ့တဘာဝတွေမြင်အောင်ကြည့်ရကိုကကိုဆရာသမားပြောတဲ့အတိုင်းနော်ဝင်လေထွက်လေမှတ်တယ်အော်ဒါဝိပဿနာထင်နေတယ်ဝါယောဓာတ်ကိုမှတ်တယ်ဒါဝိပဿနာမှထင်တယ်စဉ္ညာလျှောက်မှတ်တယ်ဒါဝိပဿနာထင်တယ်ဖြစ်သေးဘူးဗျနော်တကယ်ကို ဝိပဿနာဆိုတာကရုပ်တဘာဝတွေနာမ်တဘာဝတွေမြင်အောင်ရှုနိုင်မှဝိပဿနာဝိပဿနာအဲဒီရုပ်တဘာဝနာမ်တဘာဝတွေမမြင်မဲနဲ့ကိုယ်ပညာနဲ့လမ်းဆုံးပညာကိုဝိပဿနာထင်းနေအဲ့ဒါနဲ့ရှုတာကတော့ဒီလောကနယ်ပဲအတိုင်းပညာကိုရှုရမှာပဲပညာအသုံးအတိုင်းရှုရမှာလောကဝဝတာတိုင်းရှုရမှာသိအောင်လုပ်ရမှာကပရမတ္ထတရားတွေသိအောင်ပရမတ္ထတရားတွေမြင်အောင်ရှုရမှာပဲ ရှုမှတ်တာတော့ခါတယ်လို့ပေါ့ညာလန်းနေပဲလန်းနေဒီလိုပဲရှုကြမှာအများနာလဲတဲ့စကလုံးဒါပေမဲ့လို့အဲ့ဒီပညာရဲ့နောက်ကွယ်မှာရှိတဲ့ပရမတ္ထသဘောတရားဉာဏ်နဲ့မြင်အောင်ပေါ့ဒါမျိုးကြည့်တတ်အဲကြောင့်ဝိပဿနာဝိပဿနာဆိုရင်သဘောသဘာဝတွေမြင်အောင်ကြည့်ရမယ်ဆိုတော့ဒါလေးနားလေတာပေါ့ရုပ်ဆိုရုပ်သဘာဝမြင်အောင်ကြည့်နာဆိုနာသဘာဝမြင်အောင်ကြည့်ပေါ့ ရုပ်တဘာဝနာမ်တဘာဝမမြင်သေးရတော့ဒါဘုန်းကြီးတို့ဝိပဿနာလို့ပြောလို့မရဘူးပထမရုပ်တဘာဝနာမ်တဘာဝမြင်အောင်ကြည့်ရုပ်တဘာဝနာမ်တဘာဝဘုန်းကြီးတို့ကရှင်းရှင်းလင်းလင်းမြင်သွားပြီဆိုတဆင့်တက်ပြီဘာလို့မလဲရုပ်တဘာဝနာမ်တဘာဝမြင်တဆင့်တက်ပြီးတော့ကြောင်းကျိုးတဘာဝမြင်အောင်ကြည့်ရအောင်ကြောင်းကျိုးသဘာဝတွေနားလဲသဘောပေါက်ကြည့်ရအောင်ကြောင်းကျိုးသဘာဝတွေနားလဲသဘောပေါက်ပြီးဆိုမှတကနောက ဝိပဿနာရဲ့အဓိပ္ပာယ်အတိုင်းပေါ့ကြောင်းကျိုးဆက်ဆက်ပြယုံနာဘာဝတွေရဲ့မမြဲတဲ့သဘောဆင်းရဲတဲ့သဘောအနတ္တကိုဖြစ်လို့မဖြစ်ဘူးလေသူ ဖြစ်လို့ ဖြစ်တဲ့သဘောမျိုးဒါမြောင်ကြည့်ရအောင်အခုဒီပိုင်းမှာကြည့်လိုက်ဒီမှာဟောအောက်ညံနေကြောဟောတော့ တမ္မာဒနာညာကိုကြော်ဟောသွားတာယုတ်နန္တရားရမမြဲဘူးမမြဲဘူးဆိုမှတော့ဆင်းရဲတယ်ပေါ့ဗျာဆင်းရဲတယ်ဆိုမှတော့အနတ္တอืมငါလည်းမဟုတ်သူလည်းမဟုတ်အတ္တကောင်ဝိညာဉ်လည်းကောင်းလည်းမဟုတ်နောက်တခါဒီမှာအကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့ပစ္စည်းတွေကညာတော့မှာ ဒီယုံနာနံပါတ်ခန္ဓာ၅ပါးဘာကြောင့်ဖြစ်လဲဖြစ်စေတာကြအကြောင်းနေလိုက်ကြည့်ကစေဥဒ္ဓဟာဟောဒီအကြောင်းတရားတွေကြီးပြန်တယ်ဘာတစ်ခုမှမမြဲပါဘူး။ဘာပြောသဘောပေါက်လား။မမြဲတတ်တဲ့အကြောင်းတရားတွေကြောင့်ဖြစ်ပေါ်လာတဲ့ဒီယုံနာပြားတွေဘယ်နည်းနဲ့မှမမြဲနိုင်ဘူး။ဘာမျိုးညာနဲ့ကိုသဘောပေါက် ဒါဟောထားတယ်။တာယုတ်ပါဠိတော်ဒုတိယဥစာမဏမြတ်ဆက်တာယတုအနေဆတုတ်အနေဆတုတ်ဒုက္ခတုတ်အနာတတုတ်ပေါ်ပြထားတယ်။အဲ့တန်ဟော။ဘာအောက်ကမဆုလေးပြန်ကြည့်။အောက်ကမဆုလေးဆက်ကြည့်က။အောက်ကတုတ်လည်းကောင်းပါ။မမြဲတဲ့တရားနေဆရုပ်ပဲကြည့်နာမ်ပဲကြည့်ကြည့်ကြည့်လိုက်ရင် ပေါ်ပြီးပြောက်ဖြစ်ဖြစ်ပြတဲ့အနေဆမမြဲတဲ့ အမိစ္ဆတရားဆိုရင်သူကချမ်းသာလားဆင်းရဲလားပေါ်ပြီးပြောဖြစ်ပြီးဖြတ်နေမှာတော့ဘယ်ချမ်းသာမှာဒုက္ခသဘောပဲဆင်းရဲနေတဲ့ယာဝတ္ထုတစ်ခုဟာအနတ္တကိုဖြစ်လို့မဖြစ်ဘူးသူဖြစ်ရှင်လို့ဖြစ်နေတဲ့အနတ္တသဘောပဲအဲကအောက်မှာတုတ်တဲ့တုတ်ကဆက်ဟောပြတာကောင်းပါရန်တို့ ရူပံဘိက္ခွေနေဆံယုတ်တရားမမြဲဘူးဝိညာတင်ညာတက္ကရာတဲ့ဒီတိုင်းပါဟောယုတ်တရားမမြဲဘူးဝိညာလည်းမမြဲဘူးတင်ညာလည်းမမြဲသင်္ခါရလည်းမမြဲဘူးယဒနေဆံတန်ဒုက္ခမမြဲတဲ့တရားကြောင့်ဖြစ်ပေါ်လာတဲ့အဲ့ဒီတရားဟာဘာလဲဆိုဒုက္ခဆင်းရဲတဲ့ င်းရဲတဲ့ယံဒုက္ခဇဒနာတာဆင်းရဲကြောင့်ဆင်းရဲခြင်းကြောင့်ဖြစ်ပေါ်လာတဲ့တရားတွေဟာလေဘယ်နည်းနဲ့မှအတ္တကမဖြစ်ဘူးကိုယ်အလိုချမဖြစ်ဘူးအနတ္တနာအတ္တအတ္တဆိုကိုယ်စီမံတဲ့အတိုင်းမဖြစ်ဘူးသူဖြစ်လို့ဖြစ်နေတာအကြောင်းတိုက်ဆိုင်လာဖြစ်လာယရဏတ္တတံနေတံမမနေတော်မီနာမေတော်တာဒီမှာကြည့်လိုက်ပြန်ဒါကြောင့်တခါတည်းဖះကတရားရှိမှတ်တဲ့ကမှာ အနိစ္စဒုက္ခအနတ္တမြင်အောင်လဲရှုရမယ်တဏှာဒိဋ္ဌိမာနကွာအောင်လဲရှုရမယ်ဒီမှာတော့တစ်ခုလုံးဟောသွားတယ်နော်ကြည့်လိုက်ဒီမှာငုတ်တရားကအနိစ္စဒုက္ခအနတ္တမြင်အောင်လဲရှုတာကိုပြောလို့ရင်နောက်တစ်ခါကျတော့အဲ့ဒီတရားတွေဟာယုံ nant တရားတွေဟာနေတ္တမမှာငါဥစ္စာမဟုတ်ဘူးနေသောမတပြည့်ငါမဟုတ်ဘူးနာမေသောအတ္တငါရဲ့အတ္တမဟုတ်ဘူးဒီလိုလဲညာနဲ့မြင်အောင်ရှုရမယ် ဧဝမေတံယထာဗုဒ္ဓအဟုတ်မှန်တဲ့အတိုင်းတဘာဝအတိုင်းပရမတ္ထအတိုင်းသမ္မပညာယမှန်ကန်တဲ့ဉာဏ်နဲ့မြင်အောင်ကောင်းသောဉာဏ်ပညာဖြင့်မြင်အောင်ရှုရမယ်တတ်တော့ပါဟိုနှစ်ခုကတော့နေသဒုက္ခနာတမြင်အောင်ရှုရတာ ਨੇ နေတမမနေသောမသိမနာမသောအတ္တ ဒီနှစ်ခုကအတူတူပဲနော်ဥပမာလေးဒီတစ်ခုချင်းရှင်းပြလို့လည်းရပါတယ်အနေဆမြင်အောင်ရှုဆိုတာနဲ့နမေတော်မတ္တမိနဲ့အတူတူပဲမမြဲတာမြင်ငါဆိုတော့ကွာတော့ပေါ်ပြီးတော့ဖြစ်ပြီးပြက်မမြဲတဲ့သဘောပဲမြင်နေတော်မတ္တမိငါဆိုတော့ပဲရှိမှာဘုန်းတော်မြဲတယ်ထင်ပြီးတော့အာပစ္စည်းဥစ္စာတွေစောက်ကင်ထားတယ်မြဲတယ် ကိုယ်ခန္ဓာကိုယ်တွေတိတ်ချစ်မြတ်နိုးတယ်ရတဲ့ထင်ကိုယ်ပိုင်ဆိုင်တဲ့သာသမီတွေပစ္စည်းဥစ္စာတွေအကုန်လုံးမြဲတယ်တင်ပြလို့ဆုတ်ကင်တာဒါကိုဘုန်းကြီးတို့ကပျက်စီးမှန်းသိနေဘယ်ဆုတ်ကင်မလဲလွတ်ချနိုင်တော့သူကမြဲတယ်ထင်တာဆုတ်ကင်တာမမြဲဘူးလို့ညာနဲ့မြင်လိုက်တော့ဒီပေါ်မှာဘယ်ဆုတ်ကင်တော့ငါကလူလိုကြွာသွားတာမြဲတယ်ထင်ပြီးဘုန်းကြီးတို့က မာနကြီးနေကြနေဆာရဲ့ဆန့်ကျင်ဘက်ကအနိစ္စအနိစ္စရဲ့ဆန့်ကျင်ဘက်နေဆာမြဲတယ်ထင်မြဲရာဘောပစ္စည်းပေါ်မှာလည်းမန်တက်ပစ္စည်းရှိလာရင်လည်းဒီပစ္စည်းအမြဲရှိတဲ့ထင်မြဲမန်တက်တာပညာတိုက်လည်းဟောဒါတွေငါအမြဲတမ်းတက်နေပါပဲအမြဲတမ်းသိနေပါပဲဒီလိုမန်တက်တာဘယ်သိလိုက်မှာလဲ ယဟန္တာများဆိုရင်တော့တတိအကောင်တော့ဘုရားယဟန္တာများကြတော့တတိအကောင်တော့သူကအမြဲမပြတ်ကျန်တဲ့ပုံကိုယ်တွေကတော့တတိယအာနေတော့ပျောက်ပြက်သွားတာပေါ့အရိယာပုံကိုယ်ဆိုတတိယအကောင်တော့ဘုန်းကြီးတို့ပုရုဇဉ်ပုံကိုယ်မှန်သမျှတော့တတိအာနေတာတတိအာနေနဲ့ဒီစာတွေကဘယ်မှမမြဲပါဘူးတတ်ထားပညာတွေကလည်းပျောက်သွားတာအဲဒါကဒီဘက်ဘောကဒီလက်ရှိတတ်ထားတဲ့ပညာတွေတော့ဒီဘက်ဘောကပဲသုံးလို့ရတယ်နော်ဘောသုံးလို့ပြဘုန်းကြီးတို့ခုဆောင်းပွဲဖြေလို့အောင်းလာတဲ့ဆောင်း ဒီဘွယ်ရုကုံလူတွေရှိတာပေါ့နော်ဒီတိုင်းပေးလို့ရတဲ့ဘွယ်ရုကုံလူတွေဒါထိုင်လျောက်ရှိတော့တကယ်ကိုကြိုးစားလို့ရတဲ့ဘွယ်ရုကုံတွေနော်ဒါအများလည်းဒီမှာပြုဒါတွေကတော့ဘလောက်တောင်းခံလို့လဲဒီတဘွားဘွားတစ်ခုပဲဒီဘွားတစ်ခုတောင်မှဒီစားတွေကအများနဲ့မှတ်မိနေမှာအများနဲ့လေ့ကျပေါ်ပြီးပြောက်ပေါ်ပြီးပြောက်ပဲပညာရကလည်းမမြဲဘူးပစ္စည်းဥစ္စာလည်းမမြဲဘူး ယ်ဟာမှမမြဲဘူးပေါ့ဗျာယာရုအာနာလည်းမမြဲဘူးကိုပိုင်ထားတဲ့ကြောင်းတွေကံတွေအိမ်တွေဘာမြဲနောက်ဆုံးဒီခန္ဓာကိုယ်ရစာမမြဲဘူးခန္ဓာကိုယ်ကြီးမှာယုံနာနှစ်ခုရှိတယ်ခန္ဓာ၅ပါးရှိတော့ဒါလေးတွေလိုက်ကြည့်လဲယုံနာတရားတွေပေါ်ပြီးပြောပေါ်ပြီးပြောပေါ်ပြီးပြောဒီလိုမြင်သွားဘင်္ဂညာတော့ကြာရှင်းရှင်းလင်းလင်းမြင်တယ်ဗျာဘင်္ဂညာတော့မြင်သွားလို့ချင်းကိုအဲ့မှာကိုကအပြက်တွေချင်းမြင်လာအပြက်တွေချင်းမြင်လာကြောက်လာတယ် ဒီယုံနံတရားကိုဆုတ်ကင်ထားယုံနံတရားရတာကိုကြောက်လာဘယ်ရညာကြောက်လာတော့ဘယ်ချစ်ခင်တော့မလဲပြည့်မြင်လာဒါတွေကိုယ့်အတွက်မြေရနှိမ့်ဆက်နေတရားတွေအပြည့်ပြည့်မြင်အပြည့်မြင်လိုက်ဒီပေါ်မှာနေရထိုင်တကောပျော်တယ်နိဗ္ဗိဒညာတော့မရောက်ခင်အောင်ဆိုဟိုသူကလူဘရဟန်းရဟန်းဘောကကိုယ်ကြောင်းလေးနဲ့ကိုယ်ကံလေးနဲ့ကိုယ်ကျေနပ်နေကြတာ မိသားစုလေးကိုမိသားစုလေးကိုကျေနပ်နေတာနေဗိဒညာမရတကယ်နေဗိဒညာရသွားရင်ဘာမှပြောစရာမရှိဘူးဆိုမြင်ဒါပြောဖြတ်သွားအဲ့ဒါမျိုးကိုဘုန်းကြီးတို့ကမြင်အောင်ရှုနိုင်အောင်နော်အဲပြောချင်တာက အနိစ္စမြင်လို့ရှိရင်ငါကွာတယ်ကိုမမြဲဘူးဆိုတာမြဲတယ်ထင်လို့မှန်တတ်တာ ပထမတော့ဒီပင်ကညာတော့မတွေ့ခင်ပေါ့လေပင်ကညာတွေ့သွားရင်ပင်ကညာရောက်သွားပြီဆိုအပြက်ကြီးမြင်လို့ရင်တော့ယုံနာနေအပြက်ကြီးမြင်တယ်ယုံနာနေအသေးကြီးမြင်တော့ဘယ်ဟာကြည့်လိုက်ကြည့်လဲပြက်ပြက်ပြက်ပြက်သွားတော့ဒါကြောင့်အာရုံတစ်ခုတည်းမကြည့်အောင်နော်ဒါဘုန်းကြီးတို့ခဏနာပြန်ကိုယ့်ကိုယ်လည်းအားထုတ်လို့လည်းရတယ်အာရုံတစ်ခုတည်းဘယ်အာရုံကြည့်ကြည့်အပြက်ကြီးမြင်ဘယ်အာရုံပဲမြင်ဓာတ်ထောင်လာတော့အပြက်ပဲပြက်ထားလေးကြမြင်တော့တာ အဲ့လိုပြတ်တာမြင်တော့ဘယ်ရမှမမြဲပါလားဟိုဘုန်းကြီးတို့ဒီပင်ကညံပိုင်းမှာဗာရီဥပ္ပပေးတာလေမိုးကရေကန်ကြီးထဲမှာမိုးရီရွာတွေကတဖြောင်းမြောင်းဒီရောက်တဲ့ဖောင်းပြောင်းပြောင်းပြောင်းအောင်ရေကန်နဲ့ရောက်တာမြတ်တခါတည်းပြတ်သွားတာသူ့ဖြစ်ချင်ကုန်မရှိတခါတည်းပြောင်းတော့အဲ့ဒါမျိုးဘေးရကြည့်လိုက်ကြည့်လိုက်ပေါ့အတန်အာယုံပဲကြည့်ကြည့်အစင်အာယုံပဲကြည့်ကြည့်စားစရာအာယုံအပြည့်တည်ခြင်းမြင်တယ် အဲ့ဒီခါမှာငါဆိုတာလို့လို့ကြွားကြသွားတာငါဆိုတော့မရှိတော့နော်ငါကတော့ငါဆိုတဲ့မာမနာရရှိအဲဒါကြောင့်မို့အနေဆမြောင် ရှုစွာနဲ့နေသောမသမီငါကွာအောင်ရှုစွာနဲ့တူတူပဲနေသောမသမီငါကွာအောင်ရှုဆိုတာငါကွာသွားရင်လည်းအနေဆမြင်လို့ငါကွာတာငါကွာအောင်ရှုဆိုတာငါခွာအောင်ရှုနိုင်တဲ့အနေဆမြင်တာပဲဒီလိုမှတ်ထားနော် နော်အနေစာနဲ့နေတော်မှာတပင်အတူတူမှတ်ထားမယ်နော်ဒုက္ခနဲ့နေတာမမအတူတူပဲဒုက္ခဆင်းရဲမြင်မမြဲတဲ့သဘောကိုမြင်သွားရင်နော်ဆင်းရဲမှန်သိပါတော့ဆင်းရဲတယ်လို့ကိုကသိပါဒီယုံနာနှစ်ပါးခန္ဓာ၅ပါးရလာဆင်းရဲတယ်လို့ဘုန်းကြီးတို့ကနားလေသဘောပေါက်တော့ဘယ်လိုချင်တော့လဲ ဘုန်းကြီးတို့ကကိုယ်ဟာဆင်းရဲတယ်လို့မြင်မှမမြင်တော့ခန္ဓာကိုယ်ရတာချမ်းသာတယ်။အာသာသမီလေးရှိတာချမ်းသာတယ်။ပစ္စည်းဥစ္စာတွေရှိတာချမ်းသာတယ်။အာနာရှိတာချမ်းသာတယ်။ဘုန်းကြီးတို့ဘုန်းကြီးတွေဆိုအကြောင်းကံတွေရှိတာချမ်းသာတယ်။ဘုန်းကြီးတာချမ်းသာတယ်။နော် မြဲတယ်ထင်တော့မြဲတယ်ထင်တော့ချမ်းသာတယ်ထင်တော့မြဲတာနဲ့ချမ်းသာတာ။နော်မြဲတယ်ထင်တော့ချမ်းသာတယ်ထင်ချမ်းသာထင်တော့ဒါကိုဟုတ်လား။ဆုပ်ကင်ထားတာပေါ့ဗျာ။ဒေတာမှာ ဆုပ်ကင်တာတကယ်လို့ဘုန်းကြီးတို့ကဒါဆင်းရဲမှသိပဲဆုပ်ကင်တာဒါငါသားမင်းငါသမီးငါအကြောင်းမင်းငါခံတော့ဒီလိုဆုပ်ကင်မှလွတ်ချနိုင်နေတာမမသာတာဆင်းရဲတဲ့သဘောမြင်ရင်တဏှာလို့လို့ကြွားတာပဲတဏှာကြွားသွားရင်ဆင်းရဲတဲ့သဘောမြင်လို့နော်ပြီးတော့အနတ္တအနတ္တမြင်အောင်ရှုတာ ਨੇ နမေသောအတ္တ ငါကောင်အတ္တကောင်ဝိညာဉ်ကောင်မဟုတ်ဘူးဆိုတာအတူတူပဲနော်အနတ္တကိုဒီမှာနအတ္တဒီလိုလေးခွဲပြမယ်အဲ့ဒါဆိုပို့နားလေဒီနတ္တနဲ့ပတ်သက်ပြီးတော့ဒီအနတ္တတော့ရှုနည်းပေါ့ရှုရင်ရှုရ၅ခုတုန်းကလည်းပြောခဲ့ပါတယ်နအတ္တနာကမဟုတ်ဘူးအတ္တအတ္တကောင်ဝိညာဉ်ကောင်သူကအတ္တနှမျိုးရှိတာပေါ့ ယုံ nant တရားတွေမှာငါသူတစ်ပါးယောက်ျားမိန်းမထင်တယ်ပုဂ္ဂိုလ်တ attva ထင်မှဒါလည်းအတ္တသိညာနောက်တစ်ခါဒီယုတ်ခန္ဓာကိုယ်ရအချိန်ကြရင်ပျက်စီးမယ်ပျက်စီးသွားပြီမဲ့လို့အတ္တကောင်ဝိညာဉ်ကောင်းတွေကမပျက်စီးဘူးဒီအတ္တဝိညာဉ်ကောင်းတွေကနောက်တော့ဘယ်တော့မှမပျက်စီးပဲနဲ့ခန္ဓာကိုယ်အသစ်အသစ်ပဲပြောင်းသွားတယ်ဒီလိုယူဆတာဒီအတ္တကောင်ဝိညာဉ်ကောင်းတွေကလည်းသူ့သောသူ ဖြစ်နေတာမဟုတ်ဘူးတယောက်ယောက်ကဖန်ဆင်းမင်းဒုက္ခနာကိုမင်းတိရိစ္ဆာခန္ဓာကိုဖြစ်လာ အဲသူစီမနဲ့တိုက်လိုက်ဖြစ်ရဒါမျိုးယုံအဲ့ဒါအတ္တကောင်ဝိညာဉ်ကောင်ကအဲ့လောက်ထိယုံတာနော်မပြည့်စည်ဘူးလည်းယုံတယ်တယောက်ယောက်ကဖန်ဆင်းထားတယ်လို့လည်းယုံတာပေါ့အကြောင်းဒီအနတ္တဆိုတာဒီအနတ္တမှာပါတဲ့အတ္တပေါ့နအတ္တဒီအတ္တကအတ္တတင်ညာနှမျိုးပေါ့ယုံနာတရားတွေမှာငါးသူဝယောက်ျားမိန်းမပုဂ္ဂိုလ်တ attva ထင်တာလည်းဒီအတ္တပဲအတ္တတင်ညာလို့ခေါ်တယ် နောက်ဒီယုံဏတရားတွေပေါ်မှာပဲငါကောင်သူကောင်အတ္တကောင်ဝိညာဉ်ကောင်ထင်တယ်ဒီအတ္တကောင်ဝိညာဉ်ကောင်တွေကတော့ဘယ်တော့မှမသိဘူးနော်ဘာဘွားကြီးကဖြစ်အောင်တယောက်ကစီမံပေးနေတယ်ဖန်ဆင်းပေးနေဒီလိုယူဆတာဒါအတ္တမျိုးပေါ့ဒီဘုန်းကြီးကဒီယုံဏတဘာဝတွေမြင်သွားရင်ဒီမှာတရားလေးနဲ့ရှင်းကြည့်ပေါ့ယုတ်တန်တဘာဝတွေကိုယ်ကိုယ်ပြပြမြင်သွားသည့်အတ္တဒိဋ္ဌိအလိုလိုပြုတ်တယ်ဒါကတော့ ငါသူတော်ယောက်ျားမိန်းမထင်တဲ့အတ္တဒိဋ္ဌိပေါ့နော်ဒီအတ္တဒိဋ္ဌိကလုံးလုံးပြုတ်သွားတာပဲနော်ဒိဋ္ဌိခွာဒိဋ္ဌိခွာဆိုတော့ဘုဟုဆရာတော်ကြီးတော့ဒိဋ္ဌိခွာတော့ဇောင်းပေးပြောတော့ဆရာတော်ကြီးတော့ဟိုတိအောင်ကြည်ပုံရပါတယ်သောတာပန်ဖြစ်သွားတယ်အဲကြောင့်ဒိဋ္ဌိဝိသိကိစ္စကွာသွားလို့အဲကြောင့်အဲ့ဒီထိအောင်အပေတကာပေးအဲ့ဒီထိအောင်ပြောနေသဘောနာယုယုံ nant တဘာဝမြင်ရှင်းရှင်းလင်းလင်းမြင်ကြည့် နော်ငါသူကယောက်ျားမိမအလိုလိုပျောက်သွားတာဟိုယုံနေတာလည်းပဲရှိတာပဲသားဆိုတာမရှိဘူးသမီးဆိုတာမရှိဘူးငါဆိုတာလည်းမရှိဘူးယောက်ျားမိမဆိုတာလည်းမရှိဘူးအလိုကယုံနာမရှိတာပဲသူတို့ကောင်းနေကြတော့ခုနကသောတာပန်ကြဒိဋ္ဌိကွာသွားယူဗျပြုတ်သွားပြီဒါကိုရှင်းရှင်းလင်းလင်းမြင်တယ်အဲ့ဒါဒိဋ္ဌိဝိတ္တုဒီဒိဋ္ဌိကလည်းခုနကအတ္တကောဝိညာဉ်ကောင်ရှိတယ် ဒီအတ္တကဝိညာဉ်ကောင်းလဲဒီမှာလဲကြွာသွားတာနော်စောစောကတော့ဒီသေသွားရအတ္တကဝိညာဉ်ကောင်းလေးယုံနာရလို့မြင်သွားအတ္တကဝိညာဉ်ကောင်းလေးပျောက်တာပဲနောက်ဒိဋ္ဌိတကူကြတော့ဒိဋ္ဌိတင်ညာတကူကဒီအတ္တကဝိညာဉ်ကောင်းလေးကမသေးဘူးသူ့သဘောသူလည်းမနေဘူးတခြားပုဂ္ဂိုလ်တူတွေကစီမံပေးလို့ဖန်ဆင်းပြီးလို့ဖြစ်တာဒါမျိုးတွေအောင်ဆွဲတာပြည့်အဲ့ဒါကြတော့ပစ္စယပရိကညာဖြစ်မှနော်အကြောင်းကျိုးကိုသိတဲ့ညာဖြစ်မှ ဩဘယ်သူမှဖန်ဆင်းတာမဟုတ်သူကသူအကြောင်းကျိုးဆက်ဆက်ဖြစ်နေပါလားဆိုတဲ့ဉာဏ်မျိုးသိသွားရင်နော်ခုနဖန်ဆင်းနေတယ်ဆိုတဲ့အယူဆစီမံနေတဲ့အယူဆလည်းအလိုလိုကြွားကြသွားတာပါလေဒါကြောင့်ဘုန်းကြီးတို့အနတ္တရှုတာနဲ့နမေသောအတ္တဒိဋ္ဌိကွာရှုတာနဲ့အတူတူပဲလို့မှတ်ထားမယ်နော်အနေဆရှုတာနဲ့မာနကွာရှုဆိုတာနဲ့အတူတူပဲအနေဆမြောင်ရှု မာနကွာအောင်ရှုအတူတူပဲเนาะဒုက္ခမြင်အောင်ရှုတဏှာကွာအောင်ရှုအတူတူပဲเนาะအဲ့လိုမှတ်ထားဒါကြောင့်ဘုရားဒီမှာဒီသုတ်တန်ကျတော့နှစ်မျိုးလုံးဟောသွားတယ်ရှုသုတ်တန်နေကြတော့နေသဒုက္ခနာတ္တမြင်အောင်ရှုတာမျိုးဟောအနတ္တနတ္တလက္ခဏာတုံးမှာလည်းဒီပုံစံဟောသွားတာတွေ့တယ်နော်ဒါဘုန်းကြီးတို့နတ္တလက္ခဏာတုံးသင်ပြီးပြီနော်အဲ့ဒီနတ္တလက္ခဏာတုံးအဲ့ဒီမှာ ဒီဒီလိုပဲနားထောင်လိုက်ပေါ့နော်ဘုန်းကြီးဒီမှာဖတ်ပြအဲ့ဒီအနတ္တလက္ခဏာတော့ဟောနီးပေါ့จิตตายานတို့ဂိမ်းတန်ဂိမ်းမညထဘိတ်ကိုဘယ်လိုထင်တယ်လဲသင်တို့စိတ်ထင်တဲ့အတိုင်းမြင်တဲ့အတိုင်းဖြည်ရူပံနေဆောင်ဝအနေဆောင်ဝဒီယုတ်တရားဟာမြဲတဲ့တရားလားမမြဲတဲ့တရားမှန်ပါဗျာအနေဆံပန်းနေမမြဲတဲ့တရားပါဗျာဒီလိုလျှောက်ကြပိဿဝေငါ့ကို အဲ့ဒီအချိန်မှာအဲ့ဒီပုဂ္ဂိုလ်၅ဦးကသောတာပန်ဖြစ်နေပြီယံပနာနေဆံဒုက္ခံဝတံဒုက္ခံဝတိအဲ့ဒီဆင်းရဲမမြဲတဲ့ယုတ်တရားဟာချမ်းသာမလားဆင်းရဲမလားမှန်ပါဗျာဒုက္ခံပါနေဆင်းရဲပါလေဗျာပြီးတော့မှယံပနာနေဆံဒုက္ခံဝိပရိနာမဓမ္မကာလနုတံတမနုဖတိတုံနဲ့ မမြဲဆင်းရဲတဲ့ဖောက်ပြန်တဲ့သဘောတရားကိုဖြစ်စလို့ဖြစ်တဲ့အရာလို့သင်တို့ထင်မှလို့မဖြစ်ပါဗျာပြီးတော့မှအဲဒီဖြစ်လို့ဖြစ်တဲ့နေတာမမနေတော့ဧတမမဧတောမတိပိနာမိတော့အတ္တအဲ့ဒီတို့အတ္တကောင်ဝိညာဉ်ကောင်ငါတို့ကယောက်ျားမိန်းမလို့ထင်မှလို့သင့်တော်ပါမသင့်တော်ပါဗျာနောဣတာဘန္တိပထမကအဲ့ဒီ ဒီပုံမှာအတ္တကောင်ဝိညာဉ်ကောင်ကြွားအောင် ရှုဖို့ငါသူဘယောက်ျားမိန်းမဖို့ဘူးဆိုတာရှုဖို့ဒီလိုမိတ်နေနောက်တစ်ခါကျတော့ဘလို့ဆက်မိတ်မြန်လဲဆိုအဲ့လိုမိတ်ပြန်နောက်ပိုင်းကျတော့ဒီယုံ nant တရားတွေအတိတ်နာကပြစ္ဆုတ်ပါအဖြစ်ဖြစ်နေတဲ့ယုံ nant တရားတွေဣစ္ဆဒဗိဒတန်မှာဖြစ်နေတဲ့ယုံ nant တရားတွေဟောလာဒီကဒုက္ခမဆိုတဲ့ဒီနှမျိုးဖြစ်နေတဲ့ယုတ်တရားတွေဟိနပဏိတအနေနဲ့ဖြစ်နေတဲ့ယုတ်တရားတွေ ဒုရတန်ဒီကအနေနဲ့ဖြစ်နေရုပ်တရားနံတရားတွေကို နေတ္တမမနေသောမသမိနာမေသောအတ္တနေတ္တမမတဆိုတာဒုက္ခပါအောင်ရှုနာမေသောမသမိဆိုတာကမာနကွာအောင်ရှုဟိုတောတော့နာနေတ္တမမဆိုတာကိုတဏှာကွာအောင်ရှုပြောင်းပြန်ပြောတယ်ဒုက္ခမြောင်ရှုရတယ်တဏှာကွာအောင်ရှုဟုတ်လားနာမေသောအတ္တကြတော့ဒိဋ္ဌိကွာအောင်ရှုဒီလိုပြောတယ် စောစောကသူကနေစာဒုက္ခအနာတမြောင်ရှုမိတ်နဲ့နောက်တခါနေတမမနေသောမတိနာမေသောအတ္တအဲကြောင့်မို့ဒီစကလုံးတစ်ခုဟာပဲအတူတူပဲဆိုတချို့တောက်တွေကြောင့်ဖွင့်ပြတယ်ဧဝမေတ္တယထာဘုဒ္ဓသမ္မပညာယဓတ္တဗံအဲ့လိုအမှန်တန်ဝိပဿနာဉာဏ်ပညာမဲ့ပညာဖြင့်မြင်အောင်ဓတ္တဗံရှုမှတ်သိမှရမယ်ဒီလိုဟောသွားတယ်။ရောဝိပဿနာရှုတာကြောင့် ဒီအစီအစဉ်တိုင်းလေးပေါ့နော်ဝိပဿနာရှုတယ်ရှုတယ်ဆိုတော့ဘုန်းကြီးတို့ကဘာမြင်အောင်ရှုရမလဲအဲခါကနာနာသိစေချင်တယ်နေ့တိုင်းတွိုက်တာအများကြီးမေးရင်စိတ်ထဲကတော့ဆရာသမားတင်တဲ့တဝုံလေးလိလာထားတော့နော်ဝိပဿနာတော့ဘုန်းကြီးတို့ဒီ သမ္ပဒနာဉာဏ်ပိုင်းမှာဝိပဿနာဉာဏ်ဆိုပြီးတော့စာပေမှာတော့ဝိပဿနာစကားအဲ့မှာမှ စာပေကိုက်ညီတယ်ပေါ့နေစာရိဝတိနာဝိရိနာအာကာရိနာပတ္တတိတိဝိပဿနာနေစာဒုက္ခအနာတ္တအစအတုဝအစွမ်းဖြင့်ဒီယုံဏတရားတွေကို မြင်အောင်ရှုတတ်လို့ဝိပဿနာနေစာဒုက္ခအနာတ္တယုံတရားတွေဆိုအတုဝပါမြင်အောင်ရှုရအဲကြတော့တမ္မတနာဉာဏ်ပေါ့ ဒီအဆင့်ဆိုတာပဲတန်းမရောက်ဘူးလေအောက်ကသူ့ရဲ့အောက်ဆင့်နေရှိသေးတယ်ပရမဇုဆင့်ကဟုတ်လားရုပ်တပေါင်းတော့ပရမတ္တတရားကိုမြင်းကိုမြင်ရမယ်မြင်းမှာခုနဒေတိဝိတ္တုဖြစ်မယ်ဝိတ္တုနဲ့အစင်နဲ့လည်းကိုက်အောင်ကျင်ရတယ်ဉာဏ်စင်နဲ့လည်းကိုက်အောင်ကျင်ပါနော်ဒီမဂ်ကရှစ်ပါးလမ်းစင်နဲ့လည်းကိုက်အောင်ကျင်ပရိညာသုံးပါးလမ်းစင်နဲ့လည်းကိုက်အောင်ကျင်ပေါ့အကြောင်းဘုရားကဒီမှာမဂ်ကရှစ်ပါးလမ်းစင်နဲ့ညီတဲ့အကျင့်အမှန်နဲ့ဆိုတာက ဒါကိုပြောတာဗျနော်အခုဒီဟာတွေကဒိဋ္ဌိဝိသုဒ္ဓိကနေစပြီးဒီညာနာတဏ္ဍဝေဒါပညာမဲ့ခင်နေပြီဒီပညာတွေဆင့်ဆင့်တက်သွားတာနော်ဒီလိုဝိသုဒ္ဓိနဲ့တုံးသွားတဲ့ခါကျကိုကပညာလို့မထင်တော့ပညာပဲဒါလေပညာဝိသုဒ္ဓိတွေနော်ဒီဘက်ကဉာဏ်နေဆိုရင်ဒါတော့ပုံထင်ရှားတော့အဲတော့ဒါဉာဏ်ဉာဏ်နဲ့ပတ်သက်တဲ့ဝိသုဒ္ဓိတွေအဲကြောင့်မို့မနေ့ဟိုနေ့တုန်းကပြောခဲ့တဲ့မေကုံးအဖြေလေးတော့ဝင်ပြောတယ် ကိခဝိရဏဝိသုဒ္ဓိဉာဏ်ဆိုပြီးတော့တချို့ဆရာတော်တွေဝိသုဒ္ဓိမဲ့နေတရားတွေကြားလို့ပြန်လာဒိဋ္ဌိဝိသုဒ္ဓိဉာဏ်ဒိဋ္ဌိကိုစင်ကြယ်သွားတဲ့ဉာဏ်ပေါ့ဗျာကိခဝိရဏဝိသုဒ္ဓိယုံမတန်တရားကိုလွတ်မြောက်စင်ကြယ်သွားတဲ့ဉာဏ်မျိုးဒါမျိုးဆိုလို့အဲကြောင့်မို့တရားထုတ်တွေကဉာဏ်ဖြစ်အောင်ကျင့်ဉာဏ်ဖြစ်အောင်ကျင့်ဒါမျိုးဘုန်းကြီးတို့တိုက်တွန်းတာအဲ့ဒါအဓိကတော့ဘုန်းကြီးပြောချင်တာပါလဲဆိုဝိပဿနာရှုတယ်ဆိုဘာလို့မြောင်ရှုတာလဲဒါလေးတွေနားလေတောင်း အချင်းချုပ်ပြောရင်ဝိပဿနာရှုတယ်ဆိုတာဘာလဲရုပ်တဘာနာမ်တဘာမြောင်ရှုတာတဘာဝလက္ခဏာကိုမြောင်ရှုရမယ်ဒါအချင်းချုပ်မှတ်ထားမယ်တဘာဝလက္ခဏာနှစ်မျိုးယုံနာတဘာဝမြောင်ရှုဒါဟာဒီဉာဏ်ကိုကြည့်ပြောဒီဒိဋ္ဌိဝိဒိဋ္ဌိဝိသုဒ္ဓိနာနာမရူပပရိစေတာဉာဏ်ကိုကြည့်ပြောတယ်ဘုန်းကြီးတို့နော်ကြောင်းကျိုးတဘာဝမြောင်ကြည့်မယ်ဒါပစ္စယပရိကဉာဏ်နဲ့ကိခဝိဝိဒနာဝိဒါကိုကြည့်ပြောတာ တဘာဝနှမျိုးရှိတယ်ယုံနံတဘာဝရှိတယ်ကြောင်းကျုပ်တဘာဝမြင်ရှိတယ်ဒါဟုတဘာဝလက္ခဏာမြင်အောင်ရှုဒီလိုပြောတာပြီးတော့မှတာမညာလက္ခဏာမြင်အောင်ရှုတာမညာဆိုတရားအလုံးကတက်ရှိပဲပြတက်မယ်ပြအလုံးကဖြစ်တည်ပဲဖြစ်တည်ပဲနော်နေစာတုကအနတ္တတွေကြီးပဲကြောင်းကျုပ်ဆက်ဆက်တည်တဲ့ယုံနံတရားတွေကနေစာတော့ဒုက္ခတော့အနတ္တတော့မြင်အောင်ရတာမတ္တညာမယ်နော် အဲ့ဒါကိုသိဖို့ရည်ကြည်တော့ဘောတာမဏတာမညာလက္ခဏာမြင်အောင်ရှုပထမသဘာဝလက္ခဏာမြင်အောင်ရှုဒုတိယတာမညာလက္ခဏာမြင်အောင်ရှုတတိယသင်္ကတလက္ခဏာမြင်အောင်ရှုဟောယုံ nant သဘာဝတွေကဟုတ်လားနေသသောဒုက္ခသောအနတ္တသောမြင်လာပြီကြည်ရှုရင်ရှုရင်နဲ့နောက်တော့ဟိုမသိနာနဲ့ကတ်သွားဝိပဿနာတမာဒိဋ္ဌိဆိုတာတော့ဝိပဿနာတမာရီဆိုဝိပဿနာဉာဏ်နေဖြစ်တဲ့တမာရီကိုဆိုလိုတာပဲ နော်ဒီဟာတွေကတမာရိရမှမြင်တယ်တမာရိမြင်ရင်ဒီညာနေမဖြစ်ဘူးနော်ဒီမှာစကြရအဲ့ဒါကြောင့်အခြေခံနေကြကြဒါတွေကိုသိထားဘုမသီလဝိသုဒ္ဓိဖြစ်အောင်လို့သီလဝိသုဒ္ဓိဆို၅ပါးသီလဆုံးနေ၅ပါးသီလပြည့်စုံလို့၈ပါးသီလ၈ပါးသီလပြည့်စုံလို့ဘုန်းကြီးတို့ရဟန်းတော်တွေရဟန်းသီလပြည့်စုံလို့ရဟန်းသီလပြည့်စုံလို့ပြီးတော့မှကာယနုပဒနာပိုင်းမှာ၁၄မျိုးရှိတယ်အများပြန်ဒါဆရာတော်ကြီးတွေရွေးတာကိုဘုန်းကြီးရွေးချက်ပြတာ အာနာပါနတချို့ဆရာတို့ရရွေတယ်ချို့ဆရာတို့ရဓကမ္မတရွေတယ်ကိုကြိုက်တာရှုလို့ဒီနေ့တော့မှတခါလေးပြောကဆွန့်ကိုင်းနေပြီဆရာတို့ကဘာနီးနဲ့ပြားတို့ကတော့ဘာနီးရလို့တော့မဟုတ်ပါဘူးလို့အဓိကတော့မာသရိပဒတုံနဲ့ပြတာမာသမာသရိပဒတုံနဲ့အညီပြတာ အနောမနအထုတ်ခြင်းဒီတုတ်တိုင်ညွှန်ကြားပါလေဓကမနာအထုတ်ခြင်းလည်းဒီတုတ်တိုင်ညွှန်ကြားပါလေ ဒီဆရာသမားတွေတော့ပြစ်ပယ်တာမဟုတ်နော်ဆရာသမားတွေကြီးကဘုန်းကြီးတို့နီးခံရအာနဝနာအထုတ်တယ်ဆိုဘယ်လိုအထုတ်ရလဲသူတို့နီးခံမှရအောင် ကိုယ်ဒီတိုင်းစာပြောပြောလို့မှမရဓကမနာအထုတ်ခြင်းလဲဆိုဓကမနာတေချာစနစ်ရပြတယ်ဆရာသမားနီးခံအထုတ်ဓမ္မတိုင်းဘုန်းကြီးတို့ပြောနေအဲခုနကရုပ်ကြောင့်ကျဆက်ဆက်ပြရုံဏတဘာဝတွေအနေစာသောဒုက္ခသောအနတ္တသောရှင်းရှင်းလင်းလင်းမြင်သွားပြီ။ မာဓိတွေလည်းအကောင်းသွားပြီမှတ်ရှိနေအောင်နဲ့ကတ်သွားပြီဆိုဘာလာလဲဥရဗျာညာရှေ့ပိုင်းဝိပဿနာဉာဏ်ကြီးကြောင့်10မျိုးလာတော့တာပီတိတွေပတ္တိတွေလင်းအောင်နေမျိုးစုံတွေ့တော့အဲ့မှာကျင့်တတ်နေတာလေအဲ့လိုမျိုးအဲ့ဒီဟာကိုကြော်သွားအောင်ဒီကမ္ဘာဆရာများသင်ပေးရတယ်ကြော်မတော့အဲ့ဒါလောက်တည်းตาရနေတာအဲ့ဒီကနေဥရဗျာညာအရင်ပိုင်းနောက်ပိုင်းရောက်သွားရင် ယုံ nant တရားတွေခတ်သွက်သွက်ပေါ့ခတ်သွက်သွက်ပြောင်းအများကြီးဖြစ်နေတာပြောတာဖြစ်တည်ပြက်နော်တက္ကတလက္ခဏာဆိုတာဥပတိပင်ဖြစ်တည်ပြက်အစလည်းဆုံးကုံလုံးမြင်တာနော်ငကောကဆိုအောက်ညာနေတော့ကဆိုဒီတကွေးတဆန်တယ်ကွေးလိုက်တဲ့တကွေးလည်းပဲဆန့်လိုက်တဲ့တခုလည်းပဲဟောဒီဥရပြညာနောက်ပိုင်းညာယုံနာတရားတွေအများကြီးဖြစ်နေတွေ့တယ်ဒါကိုဖြစ်တည်ပြက်စလည်းဆုံးပေါ့ဒီကြ ဒီတစ်ခုလုံးမှာအစလည်းဆုံးအကုန်လုံးသိနေဘလောက်ပဲဖြစ်တာမြန်လို့နေနေသူကအတိကပ်ပြီးကြည့်နိုင်အဲ့ဒီချိန်ကျဖြစ်တဲ့ပြက်တဲ့ယုံနာတွေကဒါများလို့တော့မမှတ်နိုင်တော့သိနေရောပဲလိုလိုအပ်တယ်ဒီတရှုတချိုက်တွင်းမှာလည်းအာယုံနာတွေအများကြီးတွေ့မှတ်လို့မနိုင်တော့အများကြီးဖြစ်တယ်ကလေခန္ဓာကိုယ်မှာဟိုဟိုလားလေပေါ်ဒီနာပေါ့အကုန်လိုက်သိနေနော်မှတ်လို့မနိုင်တော့ဖြစ်စင်တာသိညာနေတဲ့အခါကျ အဲ့ခါကျအတိလေးကတ်ကြည့်အောင်ဒါအဲ့ဒီဉာဏ်ကြီးရောက်သွားရှင်းရှင်းလင်းလင်းယောဂီတွေရှောက်တတ်တော့ဆရာတို့ဒီလိုလိုကဒီယုံနံတဘာဝကြီးရှုမှတ်ရှုမှတ်နေမှတ်နေမနိုင်တော့ဘူးဆရာတို့လွတ်ကုန်တယ်အဲ့ဒါအတိလေးကတ်ကြည့်တာပို့ပြီးထင်ရှားတယ်ဒီညံပိုင်းတွေပြောတော့ဥရပြညံနောက်ပိုင်းတို့ဥရပြညံအရင်ပိုင်းတို့ဘင်္ဂညံအပြက်ကြီးတယ်မြင်တဲ့ပိုင်းလည်းဒီတိုင်းပြက်တာတွေက ဖြစ်ပြီးတော့ပဲနောက်ပိုင်းအပြစ်တွေဖြစ်တာတွေကမြန်လောကြတော့မတွေ့အပြစ်ကျတွေ့တာတိတ်မြန်တယ်နော်ရေကန်နဲ့မိုးရွာရဖြောင်းဖြောင်းဖြောင်းဖြောင်းဖြောင်းတောင်လေရေပေါက်တွေရေရေကန်နဲ့ရေတဲ့ထိရတယ်တခါရင်ပြတ်သွားဒါတွေလိုက်ရေတွက်နေလို့မှတ်နေလို့ဘယ်ရမှာမျက်စိနဲ့ကြည့်ပြီးသိနေအောင်ပဲလေအတိလေးကတ်ကြည့်နေသိနေအောင်ဒါပဲလုံလောက်တာခြေတလမ်းမှာလည်းရုပ်တွေအများကြီးတွေ့တာပဲတမာရီအကောင်းနေရုပ်နာနေအများကြီးပြတ်သွားတွေ့တာ ဘယ်အရာကြည့်လိုက်ကြည့်လိုက်ပေါ့တကွေးတဆန့်တဖောင်းတဖိန်နော်တရှုတရှခြေတလန်းအများကြီးတွေ့အဲ့ဒါကိုဥဒဗျာညောင်နောက်ပိုင်းတေကတလက်ဝိပဿနာရှုတယ်ဆိုတာဒါမျိုးတွေဉာဏ်တွေဖြစ်အောင်ရှုနော်အဲ့ကြမှာဝိပဿနာဟိုကိုမှတ်နေတာကိုတချို့ကဟိုကိုမှတ်နေတဲ့တရားပဲဝိပဿနာဉာဏ်နာတွေကဝိပဿနာပုံကြီးအဲ့လိုပဲထင်ကြတာပေါ့လေတော်တော်များများ အဲ့ဒါမဟုတ်ဘူးနော်အဲ့ဒါကိုသိစေချင်လို့ဒါကိုပြောအဲအောက်ပိုင်းနောက်ကတခုနော်အဲ့ဒီမှာအောက်ကမဆုတွေပေါ်တင်လိုက်အောက်မှာကြည့်လိုက်အကြောင်းနဲ့တကွဆင်းရဲခြင်း အတ္တမဟုတ်ခြင်းဒီမှာယုံနာနှစ်ပါးခန္ဓာ၅ပါးတို့ဆင်းရဲအတ္တမဟုတ်ဒါတော့ဘုရားပဲဟောတာဘယ်မှာလဲတာယတုကဒုက္ခတုတ်တာယတုကအနာတ္တတုတ်ဒီဒီတုတ်တွေမှာဟောတာ ဘာဝတာလဲဒုက္ခတံဗုဒ္ဓဘိက္ခေရူပံကုတောဒုက္ခဘိတတိယုံနာနမခန္ဓာ၅ပါးဆင်းရဲတာအတ္တမဟုတ်ဘူးဒီယုံနာနမခန္ဓာ၅ပါးဖြစ်စေတတ်တဲ့အကြောင်းတရားတွေကလည်းဆင်းရဲတယ်အတ္တမဟုတ်ဘူးဆင်းရဲတဲ့ဆိုမှတော့အတ္တမဟုတ်ဆိုအနတ္တပေါ့ဆင်းရဲတဲ့အတ္တမဟုတ်တဲ့အကြောင်းတရားကြောင့်ဖြစ်ပေါ်တဲ့ယုံနာနမခန္ဓာ ဘယ်မှာချမ်းသာဘယ်မှာအတ္တဟုတ်မလဲအကြောင်းတရားကဒုက္ခဖြစ်နေဒုက္ခကြောင့်ဖြစ်လာတယ်အကျိုးတရားလည်းဘယ်မှာဒုက္ခဖြစ်လဲဒါရတာပြောတော့ယုတ်တရားနံတရားဆိုတော့ပေါ်ပြီးပြောဖြစ်ပြီးပြတ်နေတော့ဒီပေါ်ပြီးပြောဖြစ်ပြီးပြတ်နေတဲ့ယုတ်တရားနံတရားဘယ်သူကြောင့်ဖြစ်လဲကံစိတ်ဥဒ္ဒဝါဒဒီအကြောင်းတရားတွေကြောင့်ဖြစ်တာအကြောင်းတရားတွေကဒီပေါ်ပြီးပြောဖြစ်ပြီးပြတ်နေတဲ့ဒုက္ခဖြစ်နေမှာဒီဒုက္ခဖြစ်နေတဲ့အကျိုးတရားလေး ဘလို့မှချမ်းသာတဲ့အကြောင်းမရှိဘူးဒါကိုမိတ်တယ်ဒုက္ခဒုက္ခတံဗုဒ္ဓံဘိခွေရူပံကုတောဒုက္ခဘဝိတ္တိဒါရှုမှတ်မှမြင်တယ်နော် အခုကဘုန်းကြီးပြောတာကိုနားထောင်ပြီးသဘောပေါက်တယ်တကယ်ရှုမှတ်ရင်လည်းမြင်တိတ်ကောင်းတယ်တိတ်ပြီးတော့ကိုယ့်ကိုယ်ကိုသဘောကျတယ်ဒီရထားရုံဏတရားတွေကဘာတစ်ခုမှပေါ်ပြပြဖြစ်ပြပြဒါတွေလည်းမြင်တယ်ဒီဟာတွေကလည်းဟုတ်လား ကာစီဥဒုဝါဒအကြောင်းတရားဒီအကြောင်းတရား၄ပါးလုံးလည်းမြင်နိုင်တယ်တချို့လည်းဟိုထင်ရှားတာပစ္စုပန်အကြောင်းတွေမြင်နိုင်တယ်ဟောဒီအကြောင်းကြောင့်ဒီဖြစ်လာတဲ့ဒီတရားအကြောင်းတရားကြောင့်ဖြစ်လာတဲ့ဒီတရားဒုက္ခဖြစ်နေဒီဒုက္ခကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားပေါ့ဘယ်မှာချမ်းသာနေဒီခန္ဓာကိုယ်ရလာတယ်ဆင်းရဲတာအကြောင်းတရားကဒုက္ခဖြစ်နေ ဖြစ်ပေါ်အကြောင်းတရားသူဖြစ်ပေါ်လာဒီခန္ဓာကိုယ်ဖြစ်ပေါ်တဲ့အကြောင်းတရားကံစေဘူးလို့ဒါတွေကဟိုလာပေါ်ပြီးပြောက်ဖြစ်ပြီးပြက်နေမှာတော့ဒီအကြောင်းတရားမမြဲမမြဲတော့ဒုက္ခပေါ့ဗျာအကြောင်းတရားဒုက္ခဖြစ်ဒုက္ခကြောင့်ဖြစ်တဲ့အကျိုးတရားလို့ဘယ်မှာဒုက္ခဖြစ်နိုင်မလဲဘယ်မှာချမ်းသာနိုင်မလဲနော်အနတ္တတံဗုဒ္ဓဘိက္ခေရူပံကုတောအတ္တဝိသေတိဒါတော့မြန်မာပြန်ရေးမတော့အပေါ်တိုင်းပဲအကြောင်းတရားက အနတ္တဖြစ်ရင်အနတ္တ ကြောင့်ဖြစ်လာတဲ့ကြိုတရားဘယ်မှာအတ္တဖြစ်နိုင်မလဲဒါပဲအရာမြန်မာပြန်လိုက်ဒါတော့ရှုမှတ်ရင်လည်းမြင်ရမှာပေါ့ဗျာပြီးတော့ဒါကဘုန်းကြီးတို့နေသဒုက္ခအနတ္တဒီတရားတွေနဲ့ပတ်သက်ပြီးတော့ခန္ဓာ၅ပါးယုံနာတရားတွေနဲ့ပတ်သက်ပြီးတော့ဒါအကြောင်းအကျိုးတွေကအကြောင်းကလည်းနေသဒုက္ခအနတ္တအကျိုးကလည်းနေသဒုက္ခအနတ္တဒါကိုပြောလို့ရင်ဒီတရားတွေလားဆိုမဟုတ်ဘူးဗျအဲ့ဒီမှာ ဣဇတိကနေဇာဟိတုသုံးဣဇတိကနော်ဣဇတာနေဇာဟိတုသုံးဣဇတာဒုက္ခဟိတုသုံးဣဇတာ နတ္တဟိတုသုံးအဲ့ဒီသုံးတွေမှာကြတော့ဒီဣဇတိကနာ6ပါးဘာဟိနာနာ6ပါးအဲ့ဒီခန္ဓာ၅ပါးဤလူဟောထားတာဒီမျက်စိပေါ့မျက်စိကကြည့်လိုက်လေဒီမျက်စိပါလို့မျက်စိရဲ့မျက်စိကလည်းဒီတိုင်းကြည့်နေဩနာလိုက်ကျင်လိုက်အမြဲမပြတ် မမြဲတဲ့ဘောတွေကပြပြီးဆင်းရဲတွေနှိပ်စက်နေဆင်းရဲတွေနှိပ်စက်တယ်မမြဲလို့ပေါ့ဗျာဒီမှာလည်းအဲ့လိုဘုရားဟောတာမမြဲတဲ့အကြောင်းတရားတွေကြောင့်ဖြစ်ပေါ်လာဒီမျက်စိနော်ဘုန်းကြီးတို့ဒီယုတ်ခန္ဓာကိုပါလို့ရဟိုလက်ရှိဘဝအနေနဲ့ကြည်မိဘတွေတုံ့သေးကြောင်းဖြစ်မိဘတုံ့သေးကမြဲလားဒါလည်းမမြဲဘူးလေညာနဲ့စဉ်းစားမမြဲတဲ့အရာဝတ္ထုကြောင့်ဖြစ်တာဒီမျက်စိကဘလို့မမြဲစရာအကြောင်းမဖြစ်နားလည်းဒီတိုင်းနှာခေါင်းလည်းဒီတိုင်း ရှာလည်းဒီတိုင်းကိုယ်လည်းဒီတိုင်းစိတ်လည်းဒီတိုင်းမမြဲတဲ့အကြောင်းတရားတွေကြောင့်ဖြစ်လာတယ်ဘယ်လိုမှမြဲစရာအကြောင်းမရအစ္စတိကနောက်ဘက်ဒါကဏကိုဘေးကဟိုဘက်ကဗိဒပြင့်ဘက်မှာရှိတဲ့ရူပဝန္တတော်ဂန္ဓောရတန်ဘုရားပါဓမ္မဒါတွေကြည့်လိုက်ဒါတွေလည်းကာစီဥဒ္ဒရာကြောင့်မမြဲတဲ့အရာတွေကြောင့်ဖြစ်လာတယ်ဟုတ်တယ်ဘယ်လိုမှမြဲစရာအကြောင်းမရှိဘူးဒါကိုဘုရားဟောတာ ခန္ဓာ၅ပါးနည်းတွေပဲဒါတကြောင့်မို့ဝိပဿနာရှုတဲ့ပုံကိုယ်တိတိကျကျရှုတဲ့ပုံကိုယ်ကျတော့ပုံနာလည်းသဘောပေါက်တယ်နော်ကိုယ်မျက်စိမှလည်းရှုနိုင်တယ်မြင်ရတဲ့ဆင်အာယုမှလည်းရှုနိုင်တယ်ပြောချင်တော့ဒါတော့၆ပါးမှလည်းရှုရမယ်မမြဲတဲ့သဘောမြင်အောင်ရှုဆင်းရဲတဲ့သဘောမြင်အောင်ရှုပြီးတော့အနတ္တသဘောမြင်အောင်ရှုအကြောင်းကိုလည်းရှုရမယ်အကျိုးကိုလည်းရှုရမယ်အာယုံ6ပါးကိုလည်းရှုရမယ်အိသဒုက္ခအနတ္တမြင်အောင်ရှု ဒီရဲ့ရူပံယုံနဲ့သကုပ္ပတာအကြောင်းတွေကြာရှာလိုက်ဒီဘက်ကရှာရင်ကံစေဥရဝါဒနောက်ဒွါရနာအာယုပေါင်းစုံပြီးကြောင့်ဖြစ်ပေါ်လာတဲ့ဝိညာဉ်ဝိညာဉ်6ပါးဒါလေးကိုလည်းနေသဒုက္ခအနတ္တမြောင်ရှုရတယ်သူ့ရဲ့အကြောင်းတရားကိုလည်းရှုရတယ်သူ့ရဲ့အကြောင်းတရားတွေသကုလိုရူပံလို့ဒါတော့အောင်ကြည့်လိုက်ဘယ်မှာမြဲလို့လဲမမြဲတတ်တဲ့အကြောင်းတရားကြောင့်ဖြစ်ပေါ်လာ ဝိညာဉ်စိတ်ကဘယ်တော့မှမြဲစရာမရှိဘူးဆင်းရဲတဲ့အကြောင်းတရားကြောင့်ဖြစ်ပေါ်လာတဲ့ဒီဝိညာဉ်တရားလေဘယ်နည်းနဲ့မှချမ်းသာစရာအကြောင်းမရှိအနတ္တကြောင့်ဖြစ်ပေါ်လာတဲ့ဒီဝိညာဉ်စိတ်ကဘယ်နည်းနဲ့မှအတ္တမဖြစ်နိုင်ဘာသူရယောက်ျားမိန်းမမဖြစ်နိုင်အတ္တကဝိညာဉ်ကမဖြစ်နိုင်အဲ့ဒီလိုမြင်အောင်ရှုရမယ်နော်အဲ့ဒီမှာဘုန်းကြီးတို့ကြံညွန်နေပေးတာကိုယ့်ကိုကြည့်လို့ရတယ် ဗိရာယဗိရာယနာနေသဟိတုတုဗိရာဒုက္ခဟိတုတုဒါတော့ဗိရာနာတဟိတုတုဒါတာလာကဝကတန်ယုံမှာပါဒါတွေကတော့တကယ်ရှုမှတကယ်မြင်တယ်နော်ဝိပဿနာရှုတယ်ဆိုတာဒါတွေမြင်အောင်ရှုဖို့ဒါတွေမြင်အောင်ရှုမှဝိပဿနာဒါကိုပြောချင်တယ်ဟုတ်တာမန်လေးဟိုပညာလေးဆိုပြီးရှုတာမျိုးလောက်နော်ဖြစ်ပြဆိုရုံနဲ့ဒါဝိပဿနာပြောလို့မရဘူး ဝင်လေထွက်လေရှိုံနဲ့ဒါဝိပဿနာလို့ပြောလို့မရဘူးဘာယောတဖောင်းမိလို့ဘာလို့ရှုနေဝိပဿနာလို့ပြောလို့မရဘူးညာလနဲ့ဘယ်လနဲ့ရှုနေလို့ဝိပဿနာပြောလို့မရဘူးဒီလိုကိုဉာဏ်တွေဖြတ်သွားသဘာဝတွေမြင်သဘာဝတွေမြင်သဘာဝတရားတွေမြင်မှသဘာဝတရားတွေအကြောင်းကျိုးကိုမြင်မှအကြောင်းကျိုးဖြစ်နေတဲ့ယုံနာသဘာဝတရားတွေအိဋ္ဌသဘောဒုက္ခသဘောအနတ္တသဘောမြင်မှဒါမှဝိပဿနာ အနေဆမြုံနဲ့လည်းခုနကသမထညာမပြည့်စုံဘူးเนาะအနေဆဒုက္ခအနတ္တသုံးလုံးလုံးမြောင်ရှုနိုင်မှာဝိပဿနာခုနကဘုန်းကြီးတို့ဝိပဿနာအတိပ္ပယ်လေးကိုပါဠိလေးရုပ်တာအနေဆရိဝတေနဝိရိနာအာကာရိနာပတ္တတိတိဝိပဿနာအနေဆဒုက္ခအနတ္တအနေနဲ့ယုံနာနှစ်ပါးခန္ဓာ၅ပါးပေါ်မှာမြင်အောင်ရှုအောင်ယုံနာနှစ်ပါးခန္ဓာ၅ပါးပေါ်မှာနေသဒုက္ခအနတ္တမြင်အောင်ရှုတတ်လို့ မြင်အောင်ကြည်တမြင်အောင်တတိထားလို့ဝိပဿနာလို့ခေါ်တယ်။အဲကြောင့်မဝိပဿနာဖြစ်တယ်ဒီလိုသဘောပေါက်တာနော်။နောက်ဘုန်းကြီးတို့ကဟိုပဋ္ဌာန်းသင်ရင်နဲ့ကျင့်တဲ့အစဉ်မျိုး ရောက်စေခြင်းလို့ဒါကိုပြောရတာပေါ့ဗျ။အဲ့ဒါဆိုရင်တော့ပဋ္ဌာန်းသင်ရကြိုးလည်းနတ်သွားတယ်။နောက်ရှုမှတ်တဲ့နည်းတွေလည်းသိပါတော့နော်။ဒီနေ့ဒီလောက်နဲ့သင်ကြအောင်ဒီဒီဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နှံကြသဖြင့် မညာဖုန်ညာနိဗ္ဗာန်ကိုရလို့ရောက်လည်နေကြတဲ့ပုံကုန်များဖြစ်ကြပါစေဆရာတော်ဘုရားရှင်စီနဲ့ဒီပါဘုရားပါရှင်မြတ်သာဓုသာဓုတာလေးပါဗျာရှင်ဘုရားလူစင်ကျင်ညာပင်ပြပါဗျာအောင်ပါဗျာခရစ်တ